2004နှစ်သောဇာတိဂရိ1388ခုနှစ်နေယုံလာဇန်6ရက်ခရစ်နှစ်2016ခုဇွန်လ17ရက်စနေနေ့အမေရိကန်နိုင်ငံမေရီလင်းပြည်နယ်ဆီလဝါစပရင်မြို့မင်္ဂလာရာမကျောင်းတိုက်မင်္ဂလာရာမကျောင်းတိုက်ကြီးအတွင်း၌ ရှင်မြတ်ဆရာတော်ဤအချိန်ပြည့်စေရတရားစခန်းပွဲမှာပါဠိတံဝိပဿနာတရားကိုလာရောက်ပြီးတော့ရှုပွားအထုကြတဲ့ယောဂီများကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူထားတဲ့ဒီတတိပဋ္ဌာန်ရဲ့တတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးရဲ့အဆုံးအမဖြစ်တဲ့ အမိတန္တကထာဆိုတာလေးကိုဘုန်းကြီးကဝန်ခံခြင်းနဲ့ဟောခဲ့သည်ဆိုတဲ့တရားကိုဘုန်းကြီးဓမ္မဒါနတရားလူပြည်လူမှာတရားရှင်ကိုလိုမြတ်ကြီးဟာရေရေတော့ဝန်ခံခြင်းစကားကိုပြောပြီးတော့ဣတိဋ္ဌာဏသုဒ္ဓံဒေသနာတော်ကြီးကိုဟောခဲ့တာပါ ဒီလိုဝန်ခံချက်ရေးရင်းနဲ့ဟောခဲ့တဲ့သုတ္တန်တစ်ခုပဲရှိပါသေးတယ်။ဘောရီရာဇကုမာရာဆိုတဲ့ဝတ္ထုကြောင့်အဲဒီမှာလည်းဘုရားရှင်ကိုရောမြတ်ကြီးရင်းရင်းဝဝဝန်ခံချက်နဲ့ပြောခဲ့ပါတယ်။သို့တော့အဲဒီဝန်ခံချက်ကငါဘုရားကိုအမိခိုရခဲ့လို့ရှိရင်လို့ဆိုလိုတာ ငါဘုရားကိုအမိကိုရခဲ့လို့ရှိရင်ဆိုတော့ဘုရားဖွင့်တော်မူစေချိန်မှာသစ္စာဘုရားရှင်တတော်တင်ရှာရှိနေစေအချိန်မှာအဲဒီလိုအမိကိုရတဲ့ပုဂ္ဂိုလ်ဟာညနေခင်းမှာအလုပိတရားနာယူညမှာအထုမနေ့မှာတရားဓုရနိုင်တယ်တကယ်လို့နန္ဒေခင်းမှာမိမိတို့အလုတရားနာယူ ထုတ်ပုံအထုတ်နည်းတွေပေါ့နားလေးမှတ်သားပြီးတော့နေ့မှာအထုတ်မယ်ဆိုရင်ညပိုင်းမှာတရားရနိုင်တယ်မြတ်စွာဘုရားကတော်ပြအောင်ရဲရဲဝုံဝုံဝန်ခံပြီးတော့ဝန်ခံချက်ပြီးပြီးဟုတ်ရဲ့သို့တော့အဲ့ဒီဝိတုကြောင့်မှာတော့ပြင်ငါဘုရားကိုအမိကိုရပြီလို့ရှိရင်ဆိုတော့မြတ်စွာဘုရားတက်တော်တင်ချာရှိနေစဉ်ချိန်မှာပဲ ဒီတရားတော့ရနိုင်တာဖြစ်ပါတယ်အခုဒီတတိပဌာနာတို့ကဒေသနာတော်ရဲ့အာမိတန္တပဌာန်မှာတော့မြတ်စွာဘုရားကမမယားဟောကြားထားတဲ့နေ့တိုင်းလိုက်နာပြီးတော့ကျင့်သုံးအားထုတ်ရင်ဆိုတော့ဘုရားရှင်မရှိတော့တဲ့နောက်ပိုင်းမှာလည်းပဲမြတ်စွာဘုရားဟောတော်မူတဲ့အတိုင်းအဲ့ဒီဒေသနာတော်တိုင်းလိုက်နာပြီးတော့ကျင့်သုံးအားထုတ်တဲ့ပုဂ္ဂိုလ် ဘလောက်အားထုတ်ရင်မင်းတရားသူတွေရနိုင်တယ်ဆိုတော့မြတ်စွာဘုရားကဝန်ခံချက်ရေးရေးပြီးပြီးတော့ဟောကြားတာဖြစ်ပါတယ်ယောဂီကောစီဘေကဝေသတ္တရောတတိပဋ္ဌာနိဣဝံဘာဝေယတတ္တဝတ္တနိတတ္တဒွေနပလနာဣညတရပလံပါတိခေကံဒိဋ္ဌိဝါဒမိဣညာတတိဝဥပါရိတေတေအနာဂမိတံ ဘေကဝေယံတို့များဥจิตတာတို့ယောဤကိုစီအမှတ်မရှိတစုံတယောက်သောပုဂ္ဂိုလ်သည်ဣမေဇတရောတတိပဋ္ဌာန်ဤဤကံယဝေဒနာစိတ်ဓာဓမ္မဆိုတဲ့တတိပဋ္ဌာန်တရားတို့ကိုဧဝံဤဩပြန်အပ်သောနည်းအားဖြင့်သတ္တဝတ္တမိခုနှစ်နှစ်ဒုက္ခကဘာလို့ဘာဝေယဖြစ်စေပွားစီညာ ငါဘုရားဟောတော်မူတဲ့အတိုင်းငါဘုရားဟောထားတဲ့ဒေသနာတော်အတိုင်းဒီတိုင်းကြည်ကြံပေါ်များအထုဖို့ဆိုရင်ခုနှစ်နှစ်အထုပါမယ်။ဘေဝံဤဟောပြပြီးသောနိယဖြင့်တတဝံတန်ဒီခုနှစ်တို့ကလပလုပဝိယဖြစ်စေပွားစီညာဒီမောတတိဤသို့ဖြစ်ပွားစီလျင်တတထုပွားများအထုတဲ့အာထုတဲ့ပုဂ္ဂိုလ်ဟာ ဒိဋ္ဌိဝါဓမ္မိမျက်မှောက်ဘဝ၌ပင်လေအဲ့ဒီအာထုနေတဲ့ပုဂ္ဂိုလ်ဟာအာထုနေစဉ်မှာပဲနောက်ဘဝနောက်ဘဝတွေကြမှာဒီတရားဓုတွေရမှာမဟုတ်ဘူးလေခုအာထုနေစဉ်မှာလေဒိဋ္ဌိဝါဓမ္မိမျက်မှောက်ဘဝ၌ပင်လေအရဟတအရဟတဘုသူအရဟတံအညဝါအညဝါရတဘုကိုဖြစ်စေတတိဥပါတိတေတိဥပါဒာကျွင်းကြံရှိနေသည်လည်း အနာဂမိတာဝနာဂမိပုဖြစ်စီဒွေနာပလနာဤလပသောပုတို့တွင်ညတရပလန်တပါးပါသောပုပါတိကင်ကံမချွတ်ဤကံမှဖြစ်မည်ဟုအမှန်ဖြစ်မည်ဟုယုံကြည်သောအခြင်းကိန်းဒီအခြင်းဟောကြားတော်မူခဲ့ပါ၏။ဘုရားရှင်ကိုယ်တော်မြတ်ကြီးကမဘုရားဟောကြားထားတဲ့ဤအတိုင်းဒီကာယတုပ္ပဒနာတတိပဒံ ဝေဒနာနုပဒနာတတိပဌာန်စိတ်ဓာနုပဒနာတတိပဌာန်ဓမ္မနုပဒနာဆိုတဲ့တတိပဌာန်ဒီတတိပဌာန်တရား၄ပါးကိုရိုရိုသေးသေးနဲ့ကြိုးကြိုးစားစားချင်းချံပွားများအားထုတ်မယ်ဆိုရင်အဲ့ဒီအားထုတ်တဲ့ပုဂ္ဂိုလ်ဟာအလွန်ကြာမှခုနှစ်နှစ်ပဲအဲ့ဒီခုနှစ်နှစ်လောက်အားထုတ်ရင်ဉာဏ်လာဖြစ်နိုင်တယ် တကယ်လို့ဥပါဒံအကျွင်းကြံမိမိမှာရှိနေမယ်ဆွမ်းလန်းနေချမ်းနေမယ်ဆိုရင်အနာဂံမိတာဟောအနာဂံဖြစ်နိုင်လေမြတ်စွာဘုရားသောတာပန်နဲ့သက္ကရာဂံကိုတော်မှဖြစ်မခေါ်တော့အဲ့ဒီတော့အစင်းရင်းရင်းဖြစ်အောင်ဖြစ်နိုင်လေလို့ဒီလိုဆိုလိုတာဒီတော့ဒီပရိဒဏ်နေကြကြမိမိတို့ကကြိုးစားပေါ်များအထုမှဆိုရင်ကာယ ानु ပတ္တနာဆိုတာကကာယ အနုရပတ္တနာဆိုတဲ့သုံးဘုတ်ကာယကတဘုတ်အနုကတဘုတ်ပတ္တနာကတဘုတ်သုံးဘုတ်ရှိတယ်ကာယဆိုတာကိုယ်မူရာကိုဟောရင်ကာယဆိုတာဘာမူရာလဲကိုယ်မူရာပါဗျာကိုယ်မူရာကိုဟောအနုဆိုတာကအကျဉ်းချင်းအမှန်အထက်ထပတ္တနာဆိုတာကရှုတာအဲတော့ကိုယ်မူရာလေးဖြစ်တိုင်းဖြစ်တိုင်းပေါ့ ထက်ကထက်ကထက်ကထက်ကရှုနေတာဝမ်းနေတာအထုတ်နေတာထက်ကရဲ့လူပဒနာတတိပဋ္ဌာန်ကိုလေကိုယ်မူရလေးဖြစ်တိုင်းရှုနေတာဘာလူပဒနာတတိပဋ္ဌာန်လဲကာယလူပဒနာတတိပဋ္ဌာန်ပါဗျာကာယလူပဒနာတတိပဋ္ဌာန်အဲကိုယ်မူရဖြစ်တိုင်းရှုနေတာဆိုတော့အခုဘုန်းကြီးတို့ယောဂီများရှုနေကြပြီလေထိုင်တဲ့အခါမှာလေးပဲထိုင်နေထိုင်နေထိုင်နေတဲ့မူရရုပ်လေးကိုကြည့်ပြီးရှုတယ် ထိုင်တဲ့အမူအရာရုပ်လေးဆိုတာဘုရားတို့သေချာကိုယ့်ဟာကိုယ်ထိုင်ပုံလေးကိုအာရုံပြုကြည့်။သူအာရုံပြုရတယ်လည်းခက်တယ်။အဲ့တော့ဘယ်လိုအာရုံပြုမလဲဆိုတော့အောက်ပိုင်းခန္ဓာကိုခွေပြီးတော့ကိုယ်ပိုင်းခန္ဓာကိုလေးခါနေပြီးပေါ်ပိုင်းကိုမှတ်ပြီးထောင်းနေတဲ့သဘောလေး။အဲ့ဒီသဘောလေးကိုအာရုံပြုလိုက်။အောက်ပိုင်းခန္ဓာကိုယ်ကခွေပြီးအပေါ်ပိုင်းခါနေပေါ်ပိုင်းကြတော့မှတ်ပြီးထောင်းနေတယ်။ အဲ့ဒီသဘောလေးကိုအာယုံပြုပြီးတော့ထိုင်နေထိုင်နေရှုနေတာအဲ့လိုထိုင်နေလို့ရှုနေတာကိုယ်အမှုရာကိုရှုတာဖြစ်တဲ့အတွက်ကာယ ानु ပတနာဘာလို့ပတနာလဲကာယ ानु ပတနာပါဗျာတကယ်လို့ယောဂီပုဂ္ဂိုလ်ဟာအဲ့ဒီထိုင်နေရင်နဲ့ပေါ့နာရီများရဲ့လေလေးထိတိုက်သွားတာလေးကိုရှုနေတယ် ဝင်လေသည်ထွက်လေသည်ထိသွားတဲ့သဘောကြီးတချို့ကနှခမ်းပြားလေးကိုထိသွားတာကိုသိအောင်ရှုဒီနေ့ဝင်လာပြီဆိုရင်နှခမ်းပြားလေးကိုထိသွားဓမ္မမဟုတ်ဘူးဆိုရင်နှာဝလက်မှာထိသွားတဲ့နှကောင်းထိပ်လေးအဲ့ဒီနေရာလေးကိုထိသွားတဲ့နေရာလေးကိုအာရုံစိုက်ပြီးတော့ဝင်နေသို့မဟုတ်ဝင်လေသည်ထွက်လေသည်ထွက်သွားတဲ့ကံမလည်းဒီတိုင်းနာမလေးကိုထိသွားတာသို့မဟုတ်နာ နှခမ်းများလေးကိုထိသွားတာလေးလေးအဲ့ဒါလေးကိုအာရုံစိုက်တချို့ကြတော့အဲ့ဒီဝင်လေလေးထွက်လေလေးရှိအောင်တော့ဆိုတော့ထိထိထိထိနေတော့ဆိုအဲ့တော့မိမိရဲ့နှာများလေးဖြစ်စီနှာဝလေးဖြစ်စီထိသွားတဲ့သဘောလေးကိုရှုနေတာဖြစ်တဲ့အတွက်ကာယကိုယ်မူရာကိုရှုတာပါမူရာကိုရှုတာကိုယ်မူရာလေးကိုရှုတာဒါနဲ့လေကာယ ानु ပတနာတတိပ္ပံ ပါဠိကျန်လေဘာယာနိမတနာတိပ္ပံအေးဝင်နေပြီးထွက်နေဒီလေးကိုတတိပ္ပံနဲ့ပြောမယ်ဆိုရင်ဒါပါယာနိမတနာတိပ္ပံတကယ်လို့ဘုန်းကြီးတို့ယောဂီများကအခုကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးညွှန်ကြားတဲ့အတိုင်းနာတိယကနေပြီးတော့ဝင်လာတဲ့လေလေးဟာတည်ရခြင်းတည်ရခြင်းဝင်လေဝင်လေဝင်လာပြီဆိုရင်ဝမ်းဘက်ကရော့ကျသွားသလားတင်းလာသလားတင်းလာပါဘူးအဲ့ဒီတင်းလာတဲ့သဘောလေးဟာဒီ နာတိယရဲ့ဝင်လေအကြောင်းမကင်းဘူးနာတိယကနေဝင်လာတဲ့လေလေးဝင်လာတဲ့ခါကျတော့ဝမ်းမိုက်အတွင်းမှာရှိနေတဲ့လေဓာတ်တွေရှိတယ်ကိုယ်စီတရားဝါရောဝမ်းမိုက်အတွင်းမှာရှိတဲ့လေခေါ်တယ်အဲဒီလေနဲ့ဟိုကဝင်လာတဲ့လေနဲ့တက်လိုက်တဲ့ခါကလည်းကြတော့တင်းကန်လာတဲ့ဘောတွေ့လေပြန်ထွက်သွားပြီဆိုရင်ကစာဝိုင်းကဒီနှာသီးသားကနေလေလေးပြန်ထွက်သွားပြီဆိုရင်ဝမ်းဘက်တွင်မှရှိတဲ့လေလေးက တင်းလာသလားကြော့ကြသွားလားကြော့ကြပါကြော့ကြပါအဲ့ဒါလေးကိုပိနေဟောတင်းလာတဲ့ကံမှာပေါင်းပြီးကြော့သွားတဲ့ကံပိနေနေဒါနဲ့ဘုန်းကြီးတို့ဒီမှာဝမ်းပိုင်းနဲ့ချက်တက်နေရာကနေစောင့်ပြီးရှုတယ်ကျေးဇူးရှင်ပါသီဆရာတော်ဘုရားကြီးကဒီဝါရောဓာတ်ကိုနာပြီးပြားကနေပြီးစောင့်ရှုတာမဟုတ်ဘဲနဲ့ဝမ်းပိုင်းချက်တက်နေရာလေးကနေစောင့်ရှုတာ အဲ့လိုစောင့်ကြွတဲ့ခါကျတော့ဝင်လာတဲ့လေတုံးဆောင်မှုအဲ့ဒီမှာကာယပတ္တပါအတွေ့အထိတွေတုံးကံမှုဒီသဘောလေးကိုစောင့်ပြီးတော့ရှုနေတာဒါလည်းပဲမိမိရဲ့ခန္ဓာကိုယ်မှာပြင်ရှားတာလေးကိုရှုနေတာဖြစ်တဲ့အတွက်ဝမ်းပိုင်းတဲ့ချက်တဲ့နေရာလေးကစောင့်ရှုတာဖြစ်တဲ့အတွက်ကိုယ်မူရာကိုရှုတာဘာမူရာကိုရှုတာကိုယ်မူရာကိုရှုတာဒီလိုဆိုရင်တတိပ္ပံနဲ့ပြောရင်ဗာတိခံကာယ ानु ဘဒနာကာယ ानु ဘဒနာတတိပ္ပံ တိပဋ္ဌာန်မှာကြည့်ကိုရှုမှတ်နေတဲ့တရားပဋိပဋ္ဌာန်ပဲဆိုတာနားလည်ဖို့မလိုအပ်ဘူးလားလိုအပ်ပါတယ်ဗျာဒါကိုလိုအပ်ပါတယ်ဒါကအနုပဒနာပဋိပဋ္ဌာန်အဲ့လိုရှုနေရင်ကမိမိတို့ထိုင်တဲ့ဣရိယာပုလေးတွေပြင်မှန်းလာလို့ထားမယ်အဲ့ဒီလိုမန္တလေးထားပြီးတော့ရက်နေတဲ့အခါတော့ရက်တဲ့အမူအရာကိုရောမရှုရဘူးလားရှုရပါတယ်ရက်နေတဲ့အခါမှာဆိုရင်လည်းပဲဆံပြားချီပြားတယ်တကူလုံးကိုအာယုစာအာယုကြီး အဲ့ဒီအမူအရာလေးကိုကြည့်ပြီးတော့ခါရဲရက်တယ်ရက်တယ်ရှုကြည့်ဒီခန္ဓာကိုယ်အမူအရာကိုရှုနေတာဖြစ်တဲ့အတွက်သူလည်းပါတိထံလေကာယဝိပဿနာဝိပဿနာပတိထံဒီအဲ့ဒီကနေပြီးတော့ဘုန်းကြီးတို့ယောဂီများဣရိယာပုလေးပြန့်နှံ့သွားဣရိယာပုလေးအစဉ်ပြေသွားအောင်ဆိုပြီးတော့အစဉ်ညာလေးရှောက်အဲ့လိုရှောက်တဲ့အခါမှာဖြီးနှံတိုင်းဖြီးနှံတိုင်းကိုမရှုမရဘူးလားရှုမရပါဘူး ပစ္စံတော်ဝါပစ္စံမိတိပဇာနာတိခြိတော်ဝါခြိတော်မိတိပဇာနာတိရရင်ရတယ်လို့ရှုတယ်သွားရင်သွားတယ်လို့ရှုတယ်အဲတော့သွားနေတဲ့အမူအရာလေးကိုရှုနေတယ်သွားတယ်သွားတယ်လို့လည်းယောဂီပုဂ္ဂိုလ်ရှုလို့ရတယ်ဓမ္မမဟုတ်ဘူးဆိုရင်ပုံပြီးတော့မိမိရဲ့ရှုစိတ်ကလေးကရှုမှတ်တဲ့အာယုံပေါ်မှာပုံပြီးရောက်သွားအောင်ဆိုရင်ညာခြေလမ်းတဲ့ကံမှာညာခြေဘက်ကိုစိတ်အာယုံလေးစိုက်လိုက်ညာလမ်းတဲ့ ဘယ်စီလန်းရဲ့အခိုက်မှာဘယ်ဘက်ကိုစိတ်အာရုံလေးစိုက်နေဘယ်လန်းလေးအဲ့ဒီပုံမှာရှုစိတ်ကလေးအဲ့ဒီပုံမှာစာရေးပြီးတော့ရှုနေညာလန်းလေးဘယ်လန်းလေးညာလန်းလေးဘယ်လန်းလေးအဲ့ဒီပုံမှာအဲ့ဒီအာယုံလေးစာရေးပြီးရှုနေတယ်ဆိုတော့ခြေလန်းတိုင်းခြေလန်းတိုင်းကိုကိုယ်ကရှုနေတာဖြစ်တဲ့တွင်ကိုယ်မူရာကိုရှုနေတာပါမူရာရှုတာကိုမူရာရှုတာကိုမူရာရှုတာဖြစ်တဲ့တွင်ပါတိပဋ္ဌာန်ပါယာနုပါဒနာတိပဋ္ဌာန် အဲဒီတော့ဒီမှာထိုင်ပြီးလို့ရှုတာလေကာယ ानु ပဒနာဝင်လေတိထွက်လေတိရှုတာလေကာယ ानु ပဒနာဟောင်းနာပင်နာလေးရှုတာလေကာယ ानु ပဒနာရက်တယ်လို့ရှုတာလေကာယ ानु ပဒနာသွားတယ်လို့ရှုတာလေကာယ ानु ပဒနာနောက်ဆုံးမိမိအနာယူတဲ့အချိန်အိယာကိုလည်းလျောင်းရင်ရောအိတ်တယ်ထိတယ်အိတ်တယ်ထိတယ်ရှုလို့မရဘူးလားရပါတယ်ဗျာအဲ့ဒါလေကိုယ်မူရာကိုရှုတာဖြစ်တဲ့အတွက်ဗာတိချံလေကာယ ानु ပဒနာသိကြပါဗျာဒီခုရှုမှန်နေတာ ဒီတိကျတရားလေးကကာယ ानु ပဒနာကိုရှုနေတယ်လက်ကလေးကိုွေးတာလက်ကလေးဆက်တာမိမိတို့ဒီမှာခန္ဓာကိုယ်ညောင်းမှုလို့ဟိုဘက်ဒီဘက်စောင်းတာရွှေ့တာပြောင်းတာမိမိခန္ဓာကိုယ်ကိုရှုနေတာဖြစ်တဲ့အတွက်ကာယ ानु ပဒနာဘာ ानु ပဒနာလဲကာယ ानु ပဒနာပါဒီကာယ ानु ပဒနာကြီးတယ်ကိုယ်လေးဆက်နေဘုံလုံးလက်ကလေးကိုွေးတာလက်ကလေးဆက်တာခြေလေးကိုွေးတာခြေလေးဆက်တာ ဒါတွေကတော့ထူးထူးပြီးဟောတာကတော့ဘုန်းကြီးတို့ကံစင်ပိုင်းမှာထူးထူးပြီးဟောတာအဲတော့ဒီကိုယ်မူရနဲ့စပ်ပြီးတော့ခုဒီမှာကာယ ानु ပဒနာရှုမှတ်ပုံလေးရှုရတဲ့အခါကျတော့တဲ့အမှန်တမ်းသိအောင်ရှုရမှာပါသိအောင်ရှုရမှာမှန်တိုင်းသိအောင်ရှုရမှာမှန်တိုင်းသိအောင်ရှုလို့ရှုရင်မသိဘဲနဲ့ဘုန်းကြီးတို့ဒီမှာဒါလေးနမောတတ္တအလို့ဆိုတယ်လို့ပဲနမောတတ္တဘုရားတော်အရဟံတမ္မတမ္မတတ္တဒါဘုရားရှိခိုး သိတယ်ဒါပေမဲ့သူ့ရဲ့အဓိပ္ပာယ်ကိုတော့မသိဘူးအဓိပ္ပာယ်ကိုမသိဘူးအဲဒီလိုပဲကိုကရှုလို့ရှုနေတယ်ရှုပြီးတော့ဘာမှမသိနေဆိုရင်လည်းဝိပဿနာဉာဏ်ဖြစ်တယ်ရှုရဆိုမှတော့ဝိပဿနာဉာဏ်ဖြစ်မှာသမထရဲ့တရားကူကတမာတိသမထရဲ့တရားကူကပါလေတမာတိပါဗျာတမာတိဆိုတာစိတ်လေးတည်ငြိမ်နေအောင်ဒီပေါ်မှာရှုရအာရုံပေါ်မှာစိတ်လေးငြိမ်နေအောင် ဒါကိုသောတာဘာဝနာဟောတာတမာတိဖြစ်ဖို့အတွက်ဝိပဿနာဘာဝနာကြတော့ဝိပဿနာရဲ့တရားကိုကပညာပညာဆိုတာသိမှုဝိပဿနာရှုတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာသိအောင်ရှုတာဘာဖြစ်အောင်ရှုတာသိအောင်ရှုတာသိအောင်ရှုတယ်ဆိုတာခန္ဓာကိုယ်ရဲ့ကဖြစ်နေတာဖြစ်နေတာဒီဒါမျိုးသိအောင်ရှုတာအဲတော့ ခန္ဓာကိုယ်ရဲ့ကဒီမှာဖြစ်မှုပြမှုသဘောတွေကိုသိအောင်ရှုတာဆိုတော့သူတော်ဟာခန္ဓာလားမိမိခန္ဓာလားမိမိခန္ဓာပါဒီမိမိခန္ဓာရဲ့အကြောင်းကိုသိအောင်ရှုနေတာဝိပဿနာရှုတယ်ဆိုတာသူတော်ခန္ဓာအကြောင်းသိအောင်ရှုတာမဟုတ်ကိုယ်ခန္ဓာအကြောင်းသိအောင်ရှုတာသိချင်ရှုကြည့်ရှုကြည့်ရင်အမှန်တည်းသိလာတယ်ဒါကြောင့်မို့ခုဘုန်းကြီးတို့ယောဂီများရဲ့ပင်တိုင်းနေအားဖြင့်ဒီကာယ ानु ပဒနာနဲ့စပြီးတော့ရှုခိုင်းတာဘာကြောင့်လဲဆိုရင် ထင်ရှားလို့လားမထင်ရှားလို့လားထင်ရှားလို့ပါဗျာရှိလို့လားမရှိလို့လားရှိလို့ပါဗျာဘုဒ္ဓံဘုဒ္ဓတောပတ္တိဘုဒ္ဓံဖြစ်နေတာရှိနေတာကိုဘုဒ္ဓတော်ဖြစ်နေတဲ့အတိုင်းရှိနေတဲ့အတိုင်းပတ္တိရှိမဖြစ်ဘဲမရှိဘဲနဲ့ရှုခိုင်းတာမဟုတ်ဘူးဖြစ်နေရှိနေလို့ရှုခိုင်းတာမထင်ပေါ်ဘဲနဲ့ရှုခိုင်းတာမဟုတ်ဘူးထင်ပေါ်လို့ရှုခိုင်းတာတွေးတောကြံစပြီးရှုရတာမဟုတ်ဘူးတကယ်ကိုထင်ရှားရှိနေလို့ရှုရတာ အဲ့လိုအထင်ရှားရှိနေတဲ့တွေ့ကြမှုဒီကိုမူရလေးဖြစ်လက်ရှိနေတာအခုဖောင်းနာပိနာဆိုတာလည်းပဲအငြင်းကဝင်လေထွက်လေဆိုတာအငြင်းကမရှိဘူးလားရှိပါတယ်ဗျရှိတဲ့အတွက်ကြောင့်ဘုံဘုံမှုပြင်မှုဟာလည်းပဲမရှိဘူးလားထင်ရောမထင်ရှားဘူးလားထင်ရှားနေတဲ့အတွက်ကြောင့်သူ့ကိုပြင်နိုင်တာပြီးရှိတာသို့တော့သူတခုလည်းရှုခိုင်းတာမဟုတ်ဘူးနော်အဲ့ဒီဘောင်းမှုပြင်မှုလေးကအငြင်းရှိထင်နေထင်ရှားလို့ဒါသူ့ကိုပြင်နိုင်တာပြီးအစအဦးဆုံးရှုခိုင်းတာ သို့တော့တခြားအာယုန်တွေပေါ်လာရင်ပေါ်လာတဲ့အာယုန်ကိုတော့မရှိပါဘူးရှိပါပါဗျာဒီနားထဲမှာအတန်အာယုန်လေးတွေကြားလာရင်ကြားတဲ့အတန်အာယုန်ပဲညံတဲ့ရှိပါနှာခေါင်းထဲမှာနတ်အာယုန်လေးတွေဝင်လာရင်အဲ့ဒီနန္နာလေးတွေမွေးလာလေးတွေရှိပါအဲ့ဒီလိုသူ့ရဲ့ပေါ်လာတဲ့အာယုန်လေးတွေတကယ်လို့မိမိစိတ်တွေကအေကိုတရိယာအလုကိုတရိယာမိသားစုကိုတရိယာရည်လေးပဲအဲ့ဒီတရိယာရဲ့စိတ်ကလေးကိုရှိပါ အဲ့လိုပေါ်ရဖြေရှားရမယ်မရှိပါဘူးလားရှိပါပါတယ်ဗျာဆောက်တာကပေါ်သမျှအာယုန်တိုင်းကိုလည်းရှုသွားတာအဲ့ဒီလိုပေါ်ရအာယုန်တိုင်းကိုရှုနေမှဝိပဿနာတခုလဲကိုသာစိုက်ရှုနေရင်သမထဖြစ်သွားတယ်တခုလဲစိုက်ရှုနေရင်ဘာဖြစ်သွားလဲသမထပါအေးအဲ့ဒီလိုရှုပင်လည်းကမ္မထအာယုန်လေးထားပြီးတော့သူ့ကိုစပြီးရှုတယ်သူကထင်ရှားလို့သူ့ကိုပထမဦးဆုံးထားပြီးရှုတယ်ဒီလိုမဟုတ်ဘူးဒီဖောင်းမှုပိန်မှုကမထင်ရှားဘူး ထိုင်နာအထင်ရှားတယ်ဆိုထိုင်အယုံလေးကစရှိတယ်။နာရိယကစပြီးထင်ရှားတယ်ဆိုနာရိယလေးကစရှိတယ်။အဲဒီလိုဓမ္မမဟုတ်ဘူးဘေးကအတန်အယုံကထင်ရှားတယ်ဆိုအတန်အယုံကစရှိတယ်။အဲဒီထင်ရှားတဲ့အာယုံလေးကနေစရှိပြီးတော့တခြားပေါ်ရန်ပေါ်ရန်ထင်ရှားအာယုံလေးတွေကိုအကုန်လုံးရှုတာ။အဲဒီလိုရှုနေမှဝိပဿနာအဲဒီလိုရှုတဲ့ကံမှလည်းရှုတယ်ရှုတယ် အမှန်သိရမှာလားအမှန်သိရမှာအမှန်သိရမှာပါအမှန်သိရမှာခုမှအဖြစ်ဟောင်းမှုပင်မှုအာယုလေးကိုယောဂီတို့ကိုခုပြန်နိုင်ထားပြီးရှုခိုင်းပါလေအဲ့ဒီရှုခိုင်းတဲ့အခါကလည်းကြတော့စပြီးရှုစမှာတော့တကယ်ကိုပရမတ်သဘောကိုမသိနိုင်သေးဘူးအမှန်မသိနိုင်သေးဘူးတကယ်ပြည့်ရကြည့်ပဲအဲ့ဒီပြည့်ရကြည့်ပဲခေါ်ပြီးတော့ဟောင်းနေပြီလေဘယ်လိုလုပ်ရှုလဲ အဲ့တော့သူဟာသူဒီဖောင်းမှုပေမှုသဘောလေးကိုပြည့်ရအာယုံလေးကိုဒါကိုပစ္စံပြည့်ညတ်လို့ခေါ်တယ်။ဒါလေးကိုသင်ရှားတာလေးကိုတရားလေးရှုပေးနေမှာအဲ့ဒီပုံမှာရှုလို့ပထမတော့ပြည့်ညတ်တယ်။ရှုစိတ်ကရှုမှတ်တဲ့အဲ့ဒီအာယုံပေါ်မှာကြာစီစွာမြဲလာပြီ။10မိနစ်15မိနစ်မိနစ်20အဲ့ဒီဘောမှုပေမှုအာယုံပေါ်မှာကြာစီစွာနဲ့တီးလာပြီဆိုတော့ ထမတော့ဘောင်းတယ်ဆိုရင်ဝမ်းပဲကြီးတင်းကဘိနေဆိုရင်လည်းဝမ်းပဲကြီးရောကြတော့ဒါပရမဏပညာနာပညာပါပညာပညာဝိနာပညာတိသဘာဝမေဝပတ္တိတိဝိပဒနာပညာနဲ့ပရမတ်ဝဲအောင်ကွာအောင်ရှုနေတာဝိပဿနာပဲဒီ ရင်းရတဲ့ပရမတ်ကိုကိုယ်အောင်ကိုယ်အောင်ရှုနေတာဝိပဿနာအခုယောဂီပုဂ္ဂိုလ်ဟာထင်ရှားတဲ့အာယုံကိုရှုပါဆိုလို့သူကထင်ရှားနေတယ်သူ့ကိုရှုနေတယ်ရှုနေပေမဲ့အခုကပညာအာယုံကြီးပဲသူ့ပုံမှာတက္ကတက္ကရှုနေပါရှုစဉ်ကလေးကအဲ့ဒီပုံမှာကြာရှည်စွာမြဲလာပြီးပြီးလာပြီးဆိုတဲ့အခါကျတော့ဘိုးကပေါင်းတာလေးနဲ့ဒီကမှတ်တာလေးနဲ့ဘိုးကပေါင်းတာလေးနဲ့ဒီကမှတ်တာလေးနဲ့တခြားတွေ꿰လာတယ် ဟောင်းနေတာလေးကတခြားမှတ်စိတ်လေးကတခြားတစ်ခုလဲလားနှစ်ခုလားနှစ်ခုပါနှစ်ခုဖြစ်ပါဆိုလိုကတော့ဟောင်းတာလေးငါပဲမှတ်တာလေးငါပဲတစ်ခုလေးငါတစ်ခုလေးအခုဒီလေးချာချာဒီပေါ်မှာစိုက်ပြီးရှုလာတဲ့အခါကျတော့ဒီပေါ်မှာစိတ်အနေများလာပြီအနေများလာတဲ့အခါကျတော့တတ်တတ်စီကွဲတော့ကိုကဟောင်းပြီးတိတ်ကလာတာလေးကတခြားဒီကမှတ်သိစီလေးကတခြားနှစ်ခုဖြစ်သွားတယ် အဲဒီမှာဖောင်းမှုလေးကလည်းစိုးစိုးပဲကတော့ဝမ်းပဲရည်လို့ထင်ရှားတယ်အခုကျတော့ဝမ်းပဲရည်လို့မထင်ရှားဘူးတင်းလာတဲ့သဘောပဲထင်ရှားတယ်ပင်သွားတဲ့ကံမလေးနဲ့ဝမ်းပဲဆိုတဲ့သဘောမထင်ရှားဘူးရွတ်သွားတဲ့သဘောလေးပဲထင်ရှားတယ်အဲဒီမှာတင်းသဘောယောသဘောလေးကိုမတွေ့ရဘူးလားမတွေ့ရပါဘူးတင်းလာတဲ့သဘောယောသွားတဲ့သဘောလေးကဝါယောတတ်တယ် ပါတတ်ပါလိမ့်မယ်။ဝါယောဓာတ်ပါဗျာ။ဝါယောဓာတ်လေးအဲ့ဒီဝါယောဓာတ်လေးကယုတ်တရားဝါယောဓာတ်ပြီးကပါတရား။ယုတ်တရားပါဗျာ။အဲ့လိုတင်းလာတဲ့သဘောရော့သွားတဲ့သဘောလေးကိုသိနေတဲ့စိတ်ကလေးကနန္တရား။ဟုတ်။ဟောလေလို့ရှုမှတ်ခိုင်းမှာပါလဲပါတွေ့ရတယ်။ယုတ်တရားနဲ့နန္တရားပါဗျာ။ဘယ်နေလို့ရှုမှတ်ခိုင်းပါလေဒီမှာယုံနဲ့နာမတွေ့ရတယ်။သို့တော့ကတော့ဟောလာလေးငါပညာလေးငါ မသိရတဲ့ငါဆိုတာအခုငါဆိုတာကြီးရှိသေးရလားမရှိပါဘူးမရှိတော့ဘာနဲ့ပါပဲရှိရလဲဒီရုပ်နဲ့နာမ်ကိုအမှန်သိပြီဆိုရင်အမှန်တသံဃာလုံးကဆွဲလာတဲ့ငါသူယောက်ျားမိမပုဂ္ဂိုလ်တ attva ဆိုတဲ့အမှန်သိအမှန်မြင် ရှိသေးရဲ့လားမရှိပါဗျာဒီအတ္တဒိဋ္ဌိသက္ကာယဒိဋ္ဌိပြုတ်မသွားဘူးလားပြုတ်သွားပါရဲ့ဗျာအမှန်ပြီးလို့လားအမှန်ပြီးလို့လားအမှန်ပြီးလို့ပါဗျာအလင်းရောက်တော့အမှောင်ပါဖြစ်သွားတယ်ရောက်သွားတာပါအမှန်ပြီးတဲ့အခါကျတော့အမှားပါဖြစ်သွားတယ်ရောက်သွားတာပါဗျာအဲ့လိုအမှန်ပြီးအောင်ကြိုးစားရှုအောင်ဝိပဿနာရှုရဲဆိုတာအမှန်တဘာဝလေးကိုမြင်အောင်ရှုဘာကိုမြင်အောင်ရှုရမှာလဲမှန်ပါပါဒီတဘာဝသဘောလေးကိုမြင်အောင်ရှုဟောလေဆိုရင်တင်းလာတဲ့သဘောလေး ပင်နေဆိုရင်ရော့သွားတဲ့သဘောကိုသိချင်မြင်အောင်ရှုဝေဒနာလေးတစ်ခုတဏှာကပေါ်လာရင်ဝေဒနာနုပဒနာကြတော့ရှိအဲဒီကနေမောင်နာပင်နာလေးရှုနေလို့မိနစ်20မိနစ်30ကြာတော့အောက်ပိုင်းလေပိုင်းဖြတ်ပိုင်းဝေဒနာလေးတွေမလာဘူးလားလာပါပါဗျာအဲဒီဝေဒနာလေးကိုလေကိုကိုသိချင်ရှုကြည့်ဘုမာအချင်းမိမိဒီမှာကျမ်းနေထိကြတဲ့နေရာကထိုင်ထားတဲ့ခါကျတော့တစ်ခါတည်းမှာမာနေတဲ့သဘောချင်းရှား တခါတည်းကြတော့ပူသဘောထင်ရှားအဲဒီလိုပူသဘောလေးထင်ရှားရင်လည်းအဲဒီပူမှုသဘောလေးကိုစိုက်ရှုကြည့်ပူတယ်လို့တခါတည်းရှုရတဲ့အခါမှာဖြည်းဖြည်းချင်းလေးရှုပူတယ်ပူတယ်ပူတယ်ဒီလိုမရှုရဘူးပူတယ်ရှုစိတ်လေးကအဲ့ဒီပူရဲ့ခံစားမှုလေးပေါ်မှာမှတ်စိတ်လေးရောက်သွားနောက်တစ်ချက်ပူလာရင်ပူတယ်နောက်တစ်ချက်ပူလာရင်ပူတယ်သုံးတော့ကတော့ပူနေတာတင်မာကြီးပူနေတယ် အဲ့ဒီတင်မာကဘာလဲဆိုငါတင်မာငါနေရာဖြစ်ပြီးတာဟိုမှာတင်မာဆိုတဲ့အပြည့်ညတ်တရားကြီးတွေလည်းသင်ရှားနေသို့တော့ယောဂီပုဂ္ဂိုလ်ရဲ့ရှုစိတ်ကစောစောကဖောင်းမှုပေမှုအာယုပေါ်မှာစိတ်ကြီးဆွေးနွေးစွာစိုက်ပြီးတော့ကြာနေတဘာဝကိုသိတယ်လို့ပဲခုပုံမှုသဘောလေးကိုတေချာစိုက်ရှုနေရင်ထက်ခါထက်ခါဒီပုံမှာရောက်လာတဲ့ခါကျတော့ယောဂီရဲ့ရှုစိတ်ကလေးနဲ့ကိုယ်ကပုံမှုလေးနဲ့နှစ်ခုပွဲလာတယ် ပူရပူတဲ့သဘောလေးကတတန်ခံစားပြီးတော့ပြီးနေတာလေးကတတန်ပြီးတာလေတကူခံစားရတာတကူပေါ့အဲ့ဒီမှာခံစားမှုသိမှုလေးကတတန်နှစ်ခုကွဲနေတယ်ဟိုကပူနေတာလေးကတတန်ခံစားနေတာလေးကတတန်ပူနေတာလေးကတခြားခံစားသိနေတာလေးကတခြားနှစ်ခုကွဲသွားနှစ်ခုနှစ်ခုကွဲသွားတယ်တခြားရှိကြည့်ဘုရားကပူတာလည်းနာငါဒီမှာကပူနေတာပဲ ငါဆိုတာမရှိတော့အဲ့ဒီမှာပူမှုသဘောလေးနဲ့ခံစားသိမှုလေးတွေပူမှုသဘောလေးကရောခံစားပြီးတာလေးကအဲ့ဒီမှာနှစ်ခုလေးလိုပေါ်တာခံစားနေတာလေးကလည်းနာတယ်သိမှုလေးကလည်းနာတယ်ဒါကြောင့်မို့ပူရာလေးကယူတတ်တတ်ပဲပူရာငါပူရာမဟုတ်တော့အတ္တမပူရာမဟုတ်တော့ပူမှုသဘောသက်သက်ကလေးဟိုကပူရာလေးနဲ့တရားခံစားပြီးသိတာလေးနဲ့ဟိုကပူရာလေးနဲ့တရားခံစားသိတာလေးနဲ့ ဒါပဲရှိတော့အဲ့ဒီမှာတေချာကိုယ်ကိုယ်ပြန်ပြန်သိသွားတယ်အမှန်တဘာဝကိုမြင်သွားဒါကြောင့်ဝေဒနာလေးတစ်ခုကိုရှုရခံပါလေအဲ့ဒီလိုအမှန်တဘာဝကိုမြင်အောင်ရှုရအောင်ဝေဒနာအနုပတနာခံစားနေရတာလေးကိုအနုအကျဉ်းကြီးပံပံပတနာရှုတယ် ခံစားနေရတာလေးကိုတစ်ခါလဲရှုရမှာလားတက္ကတက္ကရှုရမှာတက္ကတက္ကရှုဒီအဲ့ဒီပုံမှုခံစားနေရတာလေးပုံမှာတက္ကတက္ကတက္ကတက္ကရှုရှင်းနိုင်လုံမြောက်တည်ကြည့်အောင်သိခံပြီးရှုဘယ်လိုမှမလုံမြောက်နိုင်တော့ဘူးဆိုရင်ချက်ချင်းမပြောင်းနဲ့မိမိအရှုခံဘက်ကိုပြန်ပြီးတော့ရှုရှုမိမိရဲ့ပင်နိုင်ကမ္မထဘောင်းနာပင်နာလေးရှုတဲ့ပုဂ္ဂိုလ်ကဘောင်းမှုပင်မှုလေးကိုပြန်ရှုအထိုင်ကြီးလေးကိုရှုတဲ့ပုဂ္ဂိုလ်ကအထိုင်ကြီးလေးကိုပြန်ရှု ဝင်နေထွက်နေပြီးထွက်ပြီးရှုတဲ့ပုဂ္ဂိုလ်ကအဲ့ဒီဝင်နေထွက်နေပြီးလေးတန်းရှုပြန်ရှုရကဒီပုံမှာစိတ်ကလေးရောက်နေတဲ့ကဟိုကဝေဒနာလေးကိုထင်ရှားတကယ်လို့ဝေဒနာကထင်ရှားလာရင်စိတ်ကအဲ့ဒီဝေဒနာဘက်ကိုပြန်ရောက်သွားနိုင်တယ်အဲ့ဒီကံမှာဝေဒနာကိုပြန်ရှုအဲ့ဒီလိုအပြန်အလှန်ရှုရဘယ်လိုမှသိခံလို့မရနိုင်တော့ဘူးဆိုတဲ့အခါကျတော့မှစိတ်ကိုချော် အဲ့ဒီမှာပြောင်းကျင်တဲ့စိတ်လေးဖြစ်နေရင်ပြောင်းကျင်တဲ့စိတ်လေးကိုရှုပြောင်းကျင်တယ်ဆိုတာယုတ်ကပြောင်းကျင်တာလားစိတ်ကပြောင်းကျင်တာလားစိတ်ကပြောင်းကျင်တာအဲ့ဒီစိတ်လေးကိုရင်ရှုပြောင်းကျင်တယ်ပြောင်းကျင်တယ်ရှုဒီရင်တွေဒီခြေတော်လေးကိုရွှေ့ရတာရွှေ့တယ်ရွှေ့တယ်မာရကမာရမာရအဲ့ဒီမှာလေးကိုလှုပ်ရှားမှုလေးကိုအကုန်လိုက်ရှုအဲ့ဒါယုတ်ကိုရှုအဲ့ဒီကြတော့မှဒီမှာယုတ်နေတဲ့သဘောရွှေ့နေတဲ့သဘောလေးရှု အလုံးပြောင်းရွှေ့ကြည့်ပြီဆိုတဲ့ခါကျတော့ဝေဒနာမထင်ရှားတော့အဲ့ဒီခါကျတော့မိမိရဲ့ခင်တဲ့ကံတန်းအယုံတင်ရှိဒါကဝေဒနာကိုလုံးဝသိမခံနိုင်တော့တဲ့ခံရှိရသိခံနိုင်ရင်ဝေဒနာကိုသိခံပြီးတော့ဆွဲကောင်းကောင်းနဲ့သိခံပြီးရှိရလွန်မြောက်ပြီးကြည့်အောင်ဆုနိုင်ရင်လွန်မြောက်ပြီးကြည့်အောင်သိခံပြီးရှိရတို့တော့ကြိတ်မိတ်ပြီးတော့ဒေါသတကြီးရှိရမှာမဟုတ်ဝေဒနာကိုရှုတဲ့အခါမှာလောဘဥစည်းပြီးရှိရ ဘာဦးစီးပြီးမရှိရဘူး။လောဘဦးစီးပြီးမရှိရဘူး။ဒီတောက်ချင်တဲ့လောဘကြီးဦးစီးပြီးမရှိရဘူး။ဝေဒနာရဲ့သဘောမျိုးကိုသိအောင်မရှိရဘူး။ဝေဒနာရဲ့သဘောကိုသိအောင်သိအောင်မရှိရဘူး။ဝိပဿနာရှုရဲဆိုတာဖြတ်အောင်ရှုခိုင်းတာမဟုတ်ဘူးသိအောင်ရှုခိုင်းတာ။သိရင်အောင်ရှုရတို့ကတိုးနိုင်ရင်တိုးလာတာလေးသိရမယ်။ရော့သွားရင်ရော့သွားတာလေးသိရမယ်။တဏှာမှတဏှာ ပြောင်းရွှေ့သွားရင်ပြောင်းရွှေ့သွားတာလေးသိရတယ်နောက်ဆုံးမရှိတော့ဘူးဆိုရင်လည်းမရှိတော့ဘူးဖြတ်သွားပြီဆိုတာလေးသိရတယ်အဲ့ဒါဒီဖို့ပဲယောဂီပုဂ္ဂိုလ်ဟာဝိပဿနာအားထုတ်တယ်ဆိုတာဝိပဿနာရဲ့တရားကိုကပညာပညာဆိုတာပါတယ်လေသိမှုသိနေရတယ်ဒါကြောင့်မို့ကိုယ်မူရာဖြစ်တိုင်းမှာမှန်စွာသိရမည်ဟောယေရှုရှင်ဆရာတော်ဘုရားကြီးကောင်းဆိုးလပ်ပါဝေဒနာမှန်စွာသိရမည်အကောင်းပဲရှုရှုအဆိုးပဲရှုရှု အလယ်လတ်ပဲရှုရှုသိနေရမယ်။ဒါကြောင့်မို့ဒီမှာကျမ်းဂန်များပါလေလေဒုက္ခဝေဒနာဝေဒယမာနောဒုက္ခဝေဒနာဝေဒယမိတိပါသနာတိဒုက္ခဝဝေဒနာဝေဒယမာနောဒုက္ခဝေဒနာဝေဒယမိတိပါသနာတိအဒုက္ခမဒုက္ခဝဝေဒနာဝေဒယမာနောအဒုက္ခမဒုက္ခဝဝေဒနာဝေဒယမိတိပါသနာတိလို့ဒီမှာမြတ်စွာဘုရားဟောတာ။ ဆင်းရဲချမ်းသာတဲ့ခံစားမှုတွေလည်းသိအောင်ရှုဆင်းရဲတဲ့ခံစားမှုလည်းသိအောင်ရှုအလယ်လတ်ခံစားမှုကိုလည်းသိအောင်ရှုရမှာသိအောင်ရှုသိအောင်လည်းရှုရအဲ့လိုသိနေအောင်ရှုတာတကယ်ဥပဒနာဉာဏ်ဥပဒနာပဲဘုရားမခံစားမှုဝေဒနာလေးတွေဖြစ်ပေါ်တိုင်းရှုနော်စိတ်ဓာတ်ဥပဒနာအဲ့လိုဝေဒနာလေးတွေပေါ်လာတဲ့ခါကလာကြတော့ယောဂီပုဂ္ဂိုလ်ရဲ့စိတ်ထဲမှာရှုမှတ်သိခံပြီးရှုတယ်ရှုမှတ်လို့ ဝေဒနာကိုမလွန်မြောက်နိုင်တဲ့အခါကျတော့ပြောင်းခြင်းစိတ်၊ရွှေ့ခြင်းစိတ်၊ပြင်းခြင်းစိတ်တွေမပေါ်ဘူးလား။ပေါ်တယ်။အဲ့ဒီစိတ်လေးကိုပြင်းခြင်းပြင်းခြင်းနဲ့စိတ်ပြောင်းခြင်းပြောင်းခြင်းနဲ့စိတ်ရွှေ့ခြင်းရွှေ့ခြင်းနဲ့စိတ်လေးရှုတာဘာနုပဒနာ။စိတ်ဓာတ်နဲ့စိတ်ဓာတ်နဲ့ပဒနာ။စိတ်လေးကိုပြန်ရှုတယ်။တခါတည်းမှာအဲ့လိုဝေဒနာမပေါ်ဘဲနဲ့ကိုယ်စိတ်လေးကအပြင်ကိုထွက်သွားတာရှိတယ် တခြားတနေရာလုံးရောက်နေတာရှိတယ်အဲဒီလိုထွက်သွားရင်လည်းထွက်စိတ်လေးကိုရောမရှိပါဘူးရှိပါပါဗျာတခါတရံမှာတွေးနေတာရှိတယ်စိတ်ထဲမှာတွေးတဲ့အတွေးထဲမှာကောင်းတဲ့အတွေးပါလည်းမကောင်းတဲ့အတွေးပါကောင်းတဲ့အတွေးလေးတွေတွေးမယ်ဆိုရင်ကုသိုလ်ရင်းနဲ့ပတ်သက်တဲ့အတွေးလေးတွေတွေးမယ်ဆိုရင်လည်းအဲဒီအတွေးစိတ်ကိုနောက်စိတ်ကဘာလို့ရမှာလဲရှိပါမှာဗျာ မကောင်းတဲ့အတွေးစိတ်တွေဝင်လာရင်လည်းအဲ့ဒီမကောင်းတဲ့အတွေးစိတ်ကိုလက်ခံရမှာနော်ဘာလို့ရမှာလဲရှုရမှာအဲ့ဒီလိုစိတ်ကလေးတွေဖြစ်တန်းဖြစ်တန်းရှုတာကိုဘာလို့ပဒနာစိတ်ဓာတ်ဥပဒနာမရှိဘူးယောဂီပုဂ္ဂိုလ်ကအခုဒီမှာထိုင်ပြီးတော့ရှုနေရင်ထိုင်နေတဲ့ဒီမှာတတိယ၄ပါးလို့ပါနေမှာနော်နောက်ပြီးတော့ဘုန်းကြီးယောဂီများအဲ့ဒီလိုရှုနေတဲ့အခါမှာနားရဲမှာ တတ်မဲ့တန်ပစ္စည်းတက်ရှိတန်ပစ္စည်းနားထဲမှာမကြဘူးလားကြားပါတယ်ဗျ။ငှက်ကလေးကြီးဒီမှာဒီနေ့မျိုးလေပေါင်းကြီးလေးမှာခါလေးတိုးကြတယ်ငှက်ကလေးမျိုးစုံအဲ့မှာငှက်ကလေးရဲ့တို့ကျူးတာဟောမီတာဓာလေးကြီးကြားနေရတာအဲ့ဒီလိုဓာလေးကြီးကြားရရင်ဒါဘာသာမဲ့ဘာမဲ့ပဲလို့တော့ပြီးတော့ပိုင်းခြားခွဲခြားခွဲခြားမကြည့်နဲ့ကြားလာတဲ့အတန်အယုံလေးကိုပဲကိုယ်ကဖမ်းပြီးတော့ကြားနေကြားနေယူလိုက် အဲ့ဒီမှာညာနဲ့ဒီမှာနားနေရာလေးစိုက်ပြီးတော့အဲ့ဒီတန်အာရုံလေးကိုကြားရင်ကြားရချူတယ်။တို့မို့တက်မဲ့တာဆိုရင်လည်းထုတဲ့ရိုက်တဲ့တန်အဲ့လိုအတန်မျိုးလေးစီလေဆိုရင်ဓမ္မလုံးနေတာမျိုးတူလဲဆိုတာမျိုးကိုအဲ့ဒီအတန်ရှင်စီကိုဘာမှမတွေ့တော့နဲ့မစဉ်းစားနေကြားလာတဲ့အတန်လေးပုံမှာပဲကြားရင်ကြားရင်ကြားရင်ဒီအတန်လေးကိုကံကြဆုတ်ကြလို့ရတယ်လားမရပါဘူးဗျာသဘောလေးပဲ ။ဘာမှသိမလဲ။ဘာမှသိပါဘူး။ဘာမှသိတယ်။အဲ့ဒီကြားနေတာလေးရှုနေတာဓမ္မနုပဒနာ။ဘာနုပဒနာလဲ။ဓမ္မနုပဒနာ။ဓမ္မနုပဒနာပဲမိမိရဲ့နာဝမကောင်းတဲ့အနာမကောင်းတဲ့အနာ။ကောင်းတဲ့နာရင်လည်းအဲ့ဒီနာရှုရမှာမကောင်းတဲ့အနာနာရင်မကောင်းတဲ့နာကိုရှုသွားမှာ။ရာလေးကိုကံကြဆုပ်ပြလို့ရရလား။မရပါဘူး။အဲ့ဒါသဘောလေးကြီးတယ်။ဒီလိုနေလားဆိုတော့မဟုတ်ဘူး။ခံပြီးရှူရင်းနဲ့ဘောင်းသာတင်တာလေးရှူရင်း အဲသွားရင်းနဲ့ဒီမှာဉာဏ်လမ်းတွေဉာဏ်တွေရှုမယ်ခွေးမှုဆမ်းမှုလေးတွေရှုမယ်နှင်းမှုပြောင်းမှုလေးတွေရှုမယ်အဲ့ဒီရှုလို့ဒီမှာသဘောလေးတွေတွေ့နေပြီဖောင်းလေဆိုရင်လည်းတင်းသဘောကျော်သဘောအဲ့လိုပေါ့ဝေဒနာလေးရှုရင်လည်းပူသဘောကြီးသဘောအဲ့လိုသဘောလေးတွေရှုနေပြီသဘောလေးတွေထင်နေပြီဆိုရင်လည်းအဲ့ဒါဓမ္မနုပဒနာဘာနုပဒနာလဲဓမ္မနုပဒနာဓမ္မနုပဒနာအဲ့ဒီကာယဝေဒနာစိတ်ဓမ္မဆိုတဲ့ဒီတိဋ္ဌာန်တရား၄ပါး ယောဂီပုဂ္ဂိုလ်များရှုတဲ့အခါမှာအကျဉ်းနဲ့ပေါင်းရှုရမှာလားထင်ရှားရရှုရမှာထင်ရှားရရှုရမှာအေးထင်ရှားရလေးကိုရှုပါအဲ့လိုထင်ရှားရလေးရှုပါတဲ့ငါဘုရားဟောကြားတဲ့အတိုင်းဒီကာယဝေဒနာစိတ်ဓမ္မဆိုတဲ့ဒီတိပ္ပံရှုနည်းအတိုင်းပဲအတ္တဝတ္တနိခုနှစ်တို့ကဏ္ဍပါလို့ဘယ်လောက်အထောက်အပံ့လဲ ခုနှစ်လိုကာလပတ်လုံးဘာဝေးရာဖြစ်စေပွားစေညာဤဝတ္တိဤသို့ဖြစ်ပွားလို့ရှိရင်တဲ့ဒိဋ္ဌိဝဓမ္မေဟောဒီမျက်မှောက်အာထုနေတဲ့အချိန်မှာပဲအင်းညာဝရဟတပုဂ္ဂိုလ်ဖြစ်စေတတိဥပါတိတေတိဥပါဒံကျွင်းကြံရှိနေလို့ရှိရင်အနာဂမိတာအနာဂမိပုဂ္ဂိုလ်ဖြစ်စေဒွိနာပလနာအဲ့ဒီနှစ်ပါးသောပုဂ္ဂိုလ်အင်းရတရပလနာတစ်ပါးပါသောပုဂ္ဂိုလ်တစ်ပါးပါသောပုဂ္ဂိုလ်ပါတိကင်္ကံ တကယ်ကိုကင်းတည်အားဖြင့်ရမယ်လို့ယုံကြည်အားထားရမယ်ဘုရားရှင်ကလည်းမကြည့်ဘူးဒီတော့ဒီတတိပဒတရား၄ပါးကိုအားထုတ်သွားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအလွန်ကြံလာခုနှစ်နှစ်ဘယ်နှစ်နှစ်လဲခုနှစ်နှစ်ပါခုနှစ်နှစ်အားထုတ်ရင်ရသော်ဘုရားကယန္တာတိဖြစ်နိုင်တယ်ဝန်ခံချက်ကိုရဲရဲပြီးတော်မူတယ်ရသော်ဘုရားဟောတဲ့သုတ္တန်လေး လေ့လာကြည့်ရှုလို့ရှိရင်ဒီတိခန္ဓာသုတ်တာကိုမြတ်စွာဘုရားရေရေဝုံဝုံကိုဟောကလေးပေးတာ။ဘာဘုရားဟောကြားထားတဲ့ဒီတိခန္ဓာ၄ပါးနဲ့လိုက်ရခြင်းတို့ဟာတို့အားထုတ်တဲ့ပုဂ္ဂိုလ်မှာအလုံးကြံမှ9နှစ်နဲ့ယဟန္တာဖြစ်အောင်ဖြစ်နိုင်တယ်အစွမ်းလန်းကြံနေလို့ရှိရင်အနာဂတ်ဖြစ်နိုင်တယ်အစွမ်းလန်းကြံနေရင်မဖြစ်နိုင်တယ်အနာဂတ်ဖြစ်နိုင်တယ်အနာဂတ်ဖြစ်နိုင်တယ်ဆိုတော့ကြည်တမ်းတော့မြတ်စွာဘုရားရဲ့ ဟောကြားကြတဲ့ဒီတိဉာဏသုတ္တတရားကြီးဟာတကယ်ကိုအာထုတ်တင်မလားအာမထုတ်တင်မလားအာထုတ်တင်ပါတယ်ဗျာတကယ်ကိုအာထုတ်တင်တဲ့တရားပါတကယ်လို့လေဒီခုနှစ်နှစ်ဆိုတာကြီးဟာသိကြနေလို့ရှိရင်တဲ့ကြီးတဲ့ဉာဏ်များဖြတ်တယ်ဆိုရင်တိဋ္ဌာန်တုဘိက္ခဝေတတ္တဝတ္တနိခုနှစ်နှစ်ဆိုတာထားလိုက်ပါဦးပါခုနှစ်နှစ်ဆိုတာသိကြပါလေတဲ့ အဲ့ဒီပုဂ္ဂိုလ်ဘယ်လောက်အားထုတ်ရမှာလဲဆိုရင်တဲ့သဝတ္တန်ဤပြစ္ဆဝတ္တန်ဤစัจ java ဝတ္တန်ဤဒီနေ့ဝတ္တန်ဤတွေးဝတ္တန်ဤဧကံဝတ္တန်နဲ့ပြောဆိုပြတာတစ်ဆင့်လျှော့လျှော့ပြီးတော့ဒီဉာဏ်ချင်းရဲ့ချင်းတဲ့တရားတရားအတွေ့နှေးတာလားဉာဏ်တာလားဉာဏ်ပါဗျာဉာဏ်တဲ့ပုဂ္ဂိုလ်ဘုန်းကြီးတို့ဒီမှာဒီလောကီဘက်မှာလည်းဉာဏ်အင်မတန်ချင်းတဲ့ပုဂ္ဂိုလ်များဟာ တရားအတိအတွေ့ဉာဏ်နဲ့တရားသဘောဉာဏ်နဲ့ကြီးပေါ့တရားအတွေ့ဉာဏ်နဲ့ပုဂ္ဂိုလ်တွေဘုန်းကြီးဘုန်းကြီးရဲ့ဒီဘာကိုလဲကမ္မထမ်းဆရာတက်တန်းပေါ့တက်တန်းထဲမှာဆိုရင်ဘုန်းကြီးနှစ်ယောက်တူတူတယ်တယောက်သောပုဂ္ဂိုလ်က16နှစ်အရွယ်ပဲရှိသေးတယ်ကလေးမလေးတယောက်သူဟာအတန်းတိုင်းအတန်းတိုင်းမှာတိကျနေယူခဲ့တဲ့ပုဂ္ဂိုလ်ဖြစ်တယ် နောက်ဆုံးသူဟာဒီနိုင်ငံတော်အစိုးရကရွေးချယ်တဲ့လူရည်ကျော်ကိုခုနှစ်တန်းကစပြီးတော့ထင်တယ်စပြီးတော့လူရည်ကျော်ကြီးဖြစ်ခဲ့တယ်သူဟာအဲ့လိုထင်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်အဲ့တော့ဒိဋ္ဌာကိုရောက်လာတဲ့ခါကျတော့သူဟာပထမမနေ့ကတရားဝင်နေဆိုပါဒီနေ့ကိုမြခေါ်ပြီးတွေ့တယ် ကိုတိတွေ့ရင်ရာသောအားဖြင့်ဘုန်းကြီးဟာရှုမှတ်ဖို့ရှုမှတ်နည်းကိုပဲရှုတတ်ပြီလားမရှုမှတ်တတ်သေးရင်ရှုတတ်အောင်သင်ပေးတာအဲဒီလိုရှုတတ်အောင်သင်ပေးရုံသင်ပေးရမယ်ဟာအဲဒီယောဂီကလေးကသူဒီလိုရှုမှတ်တယ်သူဒီလိုသိနေတယ်အဲ့ဒါမှန်မှန်မှန်တာတခါတန်းနေသူသိနေတာကတကယ်ကိုသဘာဝကိုသိချင်နေတယ်စဉ်းညာချောက်ရင်သူဒီလိုသိတယ် ထိုင်ပြီးတော့ဟောင်းလာပြီးရမှတော့သူဒီလိုသိတယ်သူသိရတယ်မှန်လားဟောမင်းကအင်မတန်ထင်တဲ့ပုဂ္ဂိုလ်ကဒါနဲ့နောက်ရည်ရပဲဒီဒီလိုပဲဒီလိုလိုမှတ်တယ်မှန်တယ်ဒီလိုသိတာမှန်တယ်ဆက်ပြီးဒီတိုင်းရှုဆိုတဲ့အခါကျဘာမှမကြောက်သုံးရမှာဘူးတကယ်ကိုဥရိယဘယရှုမှုနဲ့ပြမှုသဘောကိုရှင်းရှင်းလင်းလင်းမှတ်ချက်တိုင်းမှတ်ချက်တိုင်းမှတ်ချက်တိုင်းမှတ်ချက်တိုင်းအကုန်သိတယ် အဲ့လိုမတ်ချက်တိုင်းမတ်ချက်တိုင်းမှာတကယ်ကိုတိတိတိတိပါအဲ့လောက်ကိုညှင်းချင်းတဲ့ပုဂ္ဂိုလ်နောက်ဆုံးဘာမှမကြောက်ဘူးဘုန်းကြီးအထက်ကမ္ဘာဆရာစီကိုဘုန်းကြီးပို့ပေးရတယ်ပို့ပေးတဲ့အခါမှာလည်းမကြောက်ဘူးအဲ့ဒီဆရာတော်ကြီးကိုယ်လည်းတရားစစ်တဲ့ဆရာတော်ကြီးကိုယ်လည်းဟောဒီကလေးမလေးကအင်မတန်ချွတ်တဲ့အခုကြည်စမ်းပါဘာမှမကြခင်မှာပဲဒီညာနေဒီညာနေအင်မတန်တဏ္ဍာပုဂ္ဂိုလ်တယောက်ရောက်ဖို့ရတဏှာအထုလို့တော့မရောက်နိုင်တဲ့ဟာကိုကြည်စမ်းသူဟာ သုံးရက်ခုနှစ်ရက်တွင်းလေးမှာကောင်းကောင်းကြီးကြောက်သွားနေတယ်ဆိုတာကိုကြည်ရင်ပြောတယ်။ဒါကြောင့်ဉာဏ်အမြဲတမ်းဖြစ်ဖြစ်တဲ့ပုဂ္ဂိုလ်များဟာတရားကြတော့လေအတွေ့ဉာဏ်လားနေလားလားတွေ့ဉာဏ်ပါလေ။တွေ့ဉာဏ်နဲ့အသိဉာဏ်နဲ့အတွေ့အကြုံဉာဏ်များပါလေ။နောက်တရားလေးဒီတိုင်းပဲတော့အဲ့ဒီကလေးမလေးဆိုရင်ဒီပထမကလေးမလေးဆိုဘုန်းကြီးကမေးကြည့်တယ်။သိမရောဒီလောက်ကြီးဆိုတော့ဘုန်းကြီးကသိမရောမရောတော့ သူ့ကိုမေးကြည့်တယ်ဟိုတော့ကတရားဝင်ဘူးလားဆိုတော့တခါမဝင်ဘူးခိတ္တဆိုတာကုတာပထမအဆုံးရောက်ဘူးလားပဲတရားလည်းတခါမနာဘူးဟောတင်ကမိဘတွေကတရားဝါဒနာပါလားတရားမဝါဒနာပါဘူးဒါနဲ့ကိုကြီးအဖိုးဘွားကြီးအောင်မေးကြည့်တော့အဖိုးဘွားလည်းဝါဒနာမပါဘူးတဲ့ပြည်ကြီးပါအောင်တယ်ဒီဥစ္စာလုံးဝမိဘတွေကလည်းတရားဆိုတာဘာမှမသိဘူး အခုတည်းယောဂီကရောဘာကြောင့်ဒီရောက်လာတာလဲတငယ်ချင်းကတရားဝင်မယ်ဆိုလို့လေဒီလိုဆိုရင်ငါလည်းလိုက်ပြီးတော့ဝင်ကြည့်အောင်မယ်ဆိုပြီးတငယ်ချင်းဝင်လို့လိုက်လာတာသူဘာမှမသိပါဘူးဒီအဲ့လိုဆိုတော့သူ့ရဲ့အသိတွေဟာအတွေ့အကြုံတွေဟာဘုံယူသိတာမျိုးမဟုတ်ဘူးဟုတ်တယ်မလားမိဘတွေကသင်ထားလို့သိတာလည်းမဟုတ်ဘူးစာရီဖတ်တာလို့သိတာလည်းမဟုတ်ဘူးတရားရည်နာတာလို့သိတာလည်းမဟုတ်ဘူးသူကိုယ်တိုင်အခုရှုရင်းမှန်ရင်သိတာဆိုတော့ ဘာဝနာမယဉာဏ်စစ်ပဲဘာဉာဏ်စစ်ပါလိမ့်မယ်ဘာဝနာမယဉာဏ်ဒီဘာဝနာမယဉာဏ်စစ်ပဲတကယ်ထက်တဲ့ပုဂ္ဂိုလ်တွေတော့တကယ်ကိုတရားတွေ့သိတယ်ဉာဏ်နဲ့ရှင်းရှင်းလင်းလင်းလေးသိတယ်ခုဒါမှမြတ်စွာဘုရားကလည်းတကယ်ဉာဏ်ကြီးတဲ့ထက်မြက်မယ်ဆိုရင်တဲ့ခုနှစ်နှစ်ဆိုတာထားလိုက်ပါအောင်ကွာ6နှစ်အာထုပ်ဘယ်နှစ်အာထုပ်လဲ6နှစ်ပါသဝတ္တန်ကြီး6နှစ်ကကာလပတ်လို့ဘာဝိယဖြစ်စီပွားစီဉာဏ် အဲ့လိုပွားများလို့ရှိရင်အင်ညာဝါဒတဘူကိုဖြစ်စေတယ်။တာဥပတိလေးလေးအကျဉ်းကျရှိနေလေးအနာဂမိတာဝအနာဂမိပုဂ္ဂိုလ်ဖြစ်စေတယ်။အဲ့ဒီမှာ၆နှစ်လို့၆နှစ်အားထုတ်လို့ရှိရင်ဒီပုဂ္ဂိုလ်ဟာယန္တာတိအောင်ဖြစ်နိုင်တယ်။အစွမ်းနဲ့ကြံပြီးအနာဂတ်ဖြစ်နိုင်တယ်။ဒီနာမတဘာဝပြီးရတော့ဖြစ်တယ်။တကယ်လို့၆နှစ်ဆိုတာလေကြားတယ်ဆိုရင်ဒီရဲ့ဉာဏ်ထက်တဲ့ပုဂ္ဂိုလ်ဆိုရင်၅နှစ် ဒီတဲ့ညာထက်တဲ့ပုဂ္ဂိုလ်ဆိုရင်၄နှစ်တဲ့ဒီတဲ့ညာထက်တဲ့ပုဂ္ဂိုလ်ဆိုရင်၃နှစ်တဲ့ဒီတဲ့ညာထက်တဲ့ပုဂ္ဂိုလ်ဆိုရင်၂နှစ်တဲ့ဒီတဲ့ညာထက်တဲ့ပုဂ္ဂိုလ်ဆိုရင်ဧကံဝတ္တံတနှစ်တာလူကာလပံလူဘာဝေယတနှစ်လောက်ပွားများအားထုတ်လို့ရှိရင်တဲ့ဧဝံတတိဤသို့ပွားများအားထုတ်ပြီးရှိတော့တတ္တသူတကယ်ကိုနိလန်းတကြဆရာသမားညွှန်ပြတဲ့အတိုင်းဒီပရိဒဏ်တရားတွေကိုပွားများအားထုတ်တဲ့ပုဂ္ဂိုလ်မှာ ဒိဋ္ဌိဝါဓမ္မေမျက်မှောက်ဘဝ၌ပင်လေအညာဝါအတကူကိုဖြစ်စေတတိဥပါဒိတိတိဥပါဒံကျွင်းကျင်ရှိနေသည်အနာဂမိတာဝအနာဂမိပူကိုဖြစ်စေဝိနာမလနာဒီနှစ်ပါးသောပူတို့တွင်ယတရကနာတစ်ပါးသောပူကိုပါဠိပြေကံကိန်းတိအပြင်လူနာအပ္ပမီတကယ်ကိုကိန်းတိရနိုင်လေဒါကြောင့်တကယ်ညာထက်လာတဲ့ပုဂ္ဂိုလ်ဆိုရင်အချာကြီး9နှစ်တိအောင်အားထုတ်ဖို့လိုသေးလားလိုပါဘူး တနည်းအားထုတ်ရင်ရတယ်ဘယ်လိုအားထုတ်ရင်လဲတနည်းအားထုတ်တနည်းအားထုတ်တယ်ဒါမြတ်စွာဘုရားရှင်ကိုယ်တိုင်ဝန်ခံချက်ပြီးပြီးဟောခဲ့တာနော်တကယ်ဉာဏ်ကြီးတဲ့ဉာဏ်ဉာဏ်ချက်နဲ့လို့ရှိရင်နဲ့တိကျတုဘိကဝေဧကဝတ္တတနည်းဆိုတာလည်းထားလိုက်တော့အဲ့ဒီဉာဏ်ချင်းတဲ့ပုဂ္ဂိုလ်ဆိုရင်တဲ့တတ္တမာတာနိခုနလအားထုတ်ပါဘယ်နှလားအားထုတ်ပါခုနလ ခုနကအားထုတ်ပါခုနကအားထုတ်ရင်အဲ့ဒီပုဂ္ဂိုလ်ဟာယန္တာတိအောင်ဖြစ်မယ်ဘာတိအောင်ဖြစ်မလဲယန္တာတိအောင်ဖြစ်ဒီယန္တာတိအောင်ဖြစ်နိုင်တယ်ခုနကလည်းအားထုတ်ပါအစွမ်းလန်းကြံနေရင်အနာဂတ်တိအောင်ဖြစ်နိုင်တယ်ဒီတန်းတော့ခုနကအားထုတ်ရင်တော့ယန္တာဖြစ်နိုင်တယ်ဆိုတော့ဆင်းရဲအားလို့မငြိမ်းဘူးလားဝိမု ക്തി ဒုက္ခတကယ်ကိုလွတ်မြောက်မှုချမ်းသာကိုရတယ် ကိလေသာကိုကမ္မကိုဝိပါကကိုဒီကိုဆင်းရဲပြီးရှိသေးရလားရှိတော့လုံးဝလုံးရောက်ဒီအဲ့ဒီချမ်းသာကြီးကိုလိုချင်နေဆိုရင်ကိုကြီးတို့ယောဂီများဒီသတိပဋ္ဌာန်တရားကိုကြိုးစားဖို့မလိုဘူးလားမလိုပါဘူးတကယ်ကြိုးစားမှဉာဏ်အလယ်လက်ရှိတဲ့ပုဂ္ဂိုလ်များဆိုရင်ခုနလပဲဘယ်နှလနိုင်လဲခုနလပဲတကယ်လို့ဉာဏ်ကြီးတွေထင်းနေပဲဆိုရင်တဲ့ ခုနလပြအောင်တော့အားထုတ်ဖို့မလိုပါဘူးတဲ့ခုနလဆိုတာထားလိုက်တာဘူးတဲ့အဲ့တော့သမ္မာတာနည်းတဲ့6လအားထုတ်တယ်သမ္မာတာနည်း6လအားထုတ်တယ်ပြင်သမ္မာတာနည်းတဲ့9လအားထုတ်တယ်စတုမာတာနည်း၄လအားထုတ်တယ်ပိနိမာတာနည်း3လအားထုတ်ဒွေမာတာနည်း2လအားထုတ်ဧကံမာတာတဏ္ဍပဲအားထုတ်တယ်ဒီနေ့ဉာဏ်ထည့်အတ္တမာတာ15ရဲ့အားထုတ်ဒီလာပွဲ စင်နာရဲ့အာထုရုံနဲ့တော့ဉာဏ်သာဖြစ်နိုင်ကြတယ်။တနည်းအားဖြင့်မှာစင်နာရဲ့ပါဗျာ။စင်နာရဲ့အာထုရင်တော့မှဉာဏ်သာဖြစ်တယ်ဆိုတော့ဘုန်းကြီးတို့ယောဂီများကြိုးစားဖို့လိုသလားမလိုဘူးလား။လိုပါဗျာ။အဲ့လိုဆိုရင်ကိုယ်စားလို့ပြကြ။ဟုတ်တယ်မလား။သောဟာတော်သူပုံစံယူနေယူကျင့်ရမည်။တရားအားထုတ်တဲ့အချိန်မှာအိမ်မှာဘလို့ဝဲစကားပြောပြောအပြင်မှာဘလို့ဝဲစကားပြောပြော တရားစခန်းလေးဝင်လိုက်တဲ့အချိန်မှာတော့ဖြင့်ကိုယ်ဟာစကားမပြောတတ်တဲ့သူလိုနေပါဘယ်လိုနေရမှာလဲစကားမပြောတတ်တဲ့သူဒီဆုံးအပ်တော့သူပုံစံနီးသူကျင့်ရည်တဲ့ဆုံးအပ်လို့ပုံစံပြီးလို့ဖြစ်မှာနာထိုင်ပင်သူပုံစံယူနီးသူကျင့်ရည်နာဘယ်လောက်ပဲကောင်းကောင်းတူတူလေးပြောတာတော့ကြားပါလေဆို တရားကြီးတာဝင်တဲ့အချိန်မှာတော့ဖြင့်မကြားတယ်လို့နားပင်နားလေးနေတဲ့ပုဂ္ဂိုလ်လိုနေလိုက်ဘယ်သူကဘာပြောပြောမသိတယ်လို့နေလိုက်ဘယ်သူကဘာပြောပြောမကြားတယ်လို့နေလိုက်သူပြောနေတာကိုကိုမကြားတယ်လို့ခန့်ကောင်ကောင်လေးနေလိုက်ရင်ဒီခေါင်းကလည်းခုသူမပြောတော့အဲ့ဒါဒေးကြသူကပြောတယ်အဲ့ဒီလိုကိုကိုယ်ကိုလည်းညှို့ထိုးပြီးတော့သူကနားကိုလည်းညှို့ထိုးကြတယ်ကိုကလည်းမမြင်တော့မှနားမှပြောတယ်အဲ့ဒီပုဂ္ဂိုလ်ကနားနေတယ်ကောနားကိုလည်းညှို့ထိုးကြတယ်ပြရစီ ဒါပေမဲ့ကိုဘာမှပြန်မပြောရတဲ့အတွက်အမှန်ပြက်သလားမပြက်ဘူးလားမပြက်ပါဘူးမပြက်တော့ဒါကြောင့်နားထိုင်ပြသူပုံစံယူနည်းယူပြည့်ရမည်တဲ့မျက်စိကွယ်သူပုံစံယူနည်းယူပြည့်ရမည်မျက်စိကအာရုံကောင်းတယ်အဝေးကြီးကိုလည်းပဲဟိုအဝေးကြီးကလူတော်နေရတယ်ဘသူဆိုတာဒါပေမဲ့လို့သူတရားအားထုတ်နေတဲ့အချိန်တရားစခန်းဝင်နေတဲ့အချိန်ကတော့ မျက်စိမမြင်တဲ့ပုဂ္ဂိုလ်မျက်စိကွယ်နေတဲ့ပုဂ္ဂိုလ်လိုပုံစံယူခြင်းနဲ့မျက်လွန်လေးချနေဘယ်လိုနေရမှာလဲဒီမျက်လွန်လေး၄တောင်လောက်ချနေတဲ့ဘယ်မှမကြည့်နဲ့မမြင်တဲ့ပုဂ္ဂိုလ်လိုနေလိုက်လှုပ်ရှားမှုရာလူမမာတူစွာကျင့်ရမည်ကိုယ့်ရဲ့လှုပ်ရှားမှုဟာဟောငါအသက်80ဆိုပေမဲ့ကြည်တဲ့ထိုင်နေထိုင်ပို့ပေါ်ပါပါလေးရှိသေးတယ်ငါတက်တက်လက်လက်ပဲသွားနေတက်တက်လက်လက်ပဲ ကိုကိုကိုအဲ့လိုထင်တယ်တကယ်ကိုရဲ့လှုပ်ရှားတဲ့အမှုရာလူမမာလေးလို့ထင်လူမမာဆိုတာတွားတဲ့အခါဉာဏ်ဉာဏ်နေနေလားနေနေနေနေအားရရောနေအားရနေပြီးတော့သူကတွားတဲ့အခါနေနေနေခန္ဓာနေတဲ့ပုဂ္ဂိုလ်တရားကထိုင်ရထားတဲ့အခါဉာဏ်ဉာဏ်နေနေလားနေနေပါနေနေနေ အဲ့ဒီမှာလက်တွေပါတွေကဒီခါနဲ့လေးပြီးတော့လက်တွေပါတွေကခံရတာပြုရတာအဆင်မပြေတဲ့ပုဂ္ဂိုလ်ကိုယ်ရဆန်ရတာအဆင်ပြေတဲ့ပုဂ္ဂိုလ်ဟာလည်းကိုယ်ရဆန်တဲ့ခံမှာလည်းညံ့ညံ့လားနေနေလားနေနေပဲစားတဲ့တော့တဲ့နေရာမှာလည်းနေနေထိုင်နေတာတဲ့နေရာမှာလည်းနေနေပဲဘာတဲ့လာတဲ့နေရာမှာလည်းနေနေဒါကမကြမ်းပါတဲ့ပုဂ္ဂိုလ်တရားရှုမှတ်တဲ့ပုဂ္ဂိုလ်ကြတော့နောက်ကမှတ်စိတ်လေးပါနေလို့ ထိုင်မယ်ဆိုရင်လည်းပဲထိုင်မယ်ထိုင်မယ်ထိုင်မယ်တစ်စင်ရဲ့တစ်စင်ရဲ့ခန္ဓာကိုယ်ကြနေတာလေးကိုစာရင်းပြီးတော့ဖြည်းဖြည်းချင်းလေးစင်ရမှတ်နေတဲ့အတွက်ညာလားနေလားမစိတ်လေးပါနေလို့ခန္ဓာထားပြီဆိုရင်လည်းအမှန်ကလေးနဲ့ထားတဲ့ခါကျတော့အမှန်မပါရင်ပြုံးနေထားမိပါဘူးအမှန်ကလေးနဲ့ထားတော့ဖြည်းဖြည်းချင်းထားရထားရထားရထားရကိုယ်မှမှတ်ချက်ပေါင်းများကြီးရတော့အဲ့မှာဖြည်းဖြည်းလေး ဒီလိုပဲသွားတဲ့အခါမှာလည်းကိုယ့်အကူကြွားတယ်လမ်းနေချတယ်မဆိတ်လေးနဲ့သွားအဲဒီမှာကြွားတယ်လမ်းနေချတယ်မဆိတ်လေးနဲ့သွားနေကြွားတာလေးကလည်းမဆိတ်ပါတယ်လမ်းတာလေးကလည်းမဆိတ်ပါတယ်ချတာလေးကလည်းမဆိတ်ပါတယ်ဆိုတော့ဟောဉာဏ်တရားနှီးသလားနှီးပါဘူးပြင်းပြင်းလေးသို့တော်လေးမှာတော့မှာလည်းမနော်တချို့ကပဲလူစရာတင်လိုက်တယ်မသိကြွားလမ်းချကြွားလမ်းချတယ်အဲဒီမှာကြွားလမ်းချကြွားလမ်းချတပည့်တော်သုံးချက်မှတ်ပါတယ်ဘယ်လိုမှတ်တော့ဆိုတော့သုံးချက်မှတ်တဲ့ပုဂ္ဂိုလ်က လူတန်ပြေးတာဒါပေမဲ့သူ့ကြီးကမြန်နေတယ်ဆိုတော့မှတ်တာလေးပြောလာမှဆိုတော့ကြွားလန်းချာတယ်အဲ့တော့သိမြန်နေတာပေါ့အဲ့တော့တဲတစ်ခုပါမယ်ကြွားတယ်လမ်းတယ်ချာတယ်ဟောတယ်လေးနဲ့သူကဆုံးတယ်ပြတ်နေရမယ်အဲ့လိုဆိုတော့သွားတာလာကြည့်လိုက်ရင်လည်းမြန်သလားနှေးသလားလဲနှေးပါတယ်နှေးနှေးလေးပေါ်စားတဲ့တော့တွေကကြည့်လိုက်ဆုံးလေးကင်တော့ကင်လက်လန်းတော့လမ်းနေလမ်းနေဆုံးကင်တော့ကင်နေကင်နေခတ်တော့ခတ်တယ်ခတ်တယ် ယူနာတော့ယူနာတယ်ယူနာတယ်ထဲတော့ထဲတယ်ထဲဟောဉာဏ်လားနေလားနေပါဘူးနေတယ်ဒါမှအဲ့ဒီမှာယူလာပြီးတော့ပါဇက်ပါဇက်စီကိုယူလာတယ်ယူလာတော့ယူလာရမှတ်တယ်ခေါင်းတော့ဟုတ်တယ်မှတ်တယ်ပါဇက်လေးဟာတော့ဟာတယ်မှတ်တယ်ပါဇက်တဲ့ဆုံးဆုံးလေးခွန်လိုက်တဲ့ခါကျတော့ဟောထဲတယ်ထဲတယ်မှတ်တယ်နောက်ပြီးတော့ပါဇက်လေးပိတ်ပြီးတော့ဇုံလေးကိုနှုတ်တော့နှုတ်တယ်မှတ်တယ်ဇုံလေးကိုပြန်ချတော့ချတယ်မှတ်တယ်ပြီးမှဝါးတယ်ဝါးတယ်ဝါးတယ် လက်လှုပ်တာနဲ့ပါးစပ်လှုပ်တာတရားရုပ်ဖြစ်စီနေလက်လှုပ်နေစဉ်မှာလက်ကိုမပါလှုပ်ရှားနေတာလက်ကကိုင်းတာခတ်တာယူလာဒါလက်လှုပ်နေတာနောက်ပြီးတော့ဇုံးလေးကိုအောက်ကိုပြန်ချလက်လှုပ်နေတာအဲဒီမှာအောက်ကိုချမ်းပြီဆိုတဲ့ကလက်ငြိမ်သွားပြီဟိုမှာဇုံးနဲ့ဟိုကိုယ်ကိုမကုန်နဲ့ဟိုမွေးကြီးမမွေးနဲ့လက်မချတာအဲဒီကြတော့မှပါးစပ်ထဲမှာရှိတဲ့ဆွမ်းကိုဝါးရီဝါးရီဝါးရီဝါးရီ အဲ့ဒီမှာမြူရင်တော့မြူရင်နဲ့မြူချတော့မြူလေမြူရအောင်လက်လုံတာနဲ့ပါးစပ်လုံတာတခြားစီပဲလက်လုံနေချိန်မှာပါးစပ်မလုံနဲ့ပါးစပ်လုံနေချိန်မှာလက်မလုံနဲ့အဲ့လိုဆိုအမှတ်ကကောင်းကောင်းမိနေပြီအဲ့လိုဆိုတော့မြန်လာလားနှေးလာလားနှေးပါဗျာဒါကြောင့်လူရှားမူရလူမမာတူစွာဖြစ်ရအဲ့ဒီအကြောင်းရင်းက၄ချက်နိုင်လာပြီးတော့ကျင့်သုံးရင်တရားဉာဏ်ဉာဏ်တွေ့မလားနေနေတွေ့မလားဉာဏ်တွေ့ပါဗျာဉာဏ်တွေ့တယ်ဒါကြောင့်မို့အဲ့ဒီမှာ15ရက်လောက် ကြိုးစားအားထုတ်ရင်တော့ပညာဝါအဟတပုဂ္ဂိုလ်ဖြစ်စီဥပါတိတေတိဥပါဒံကျွင်းကျင်ရှိနေသေးရင်နာဂမိတဝါနာဂမိပုဂ္ဂိုလ်ဖြစ်စီအဲ့ဒီယဟန္တာဖြစ်မယ်ယဟန္တာမဖြစ်ရင်အဲ့ဒီပုဂ္ဂိုလ်နာဂဖြစ်မယ်အဲ့ဒါဘာကြောင့်လဲဆိုရင်တတိတန်တရားအားထုတ်တဲ့ကံမှာဉာဏ်ထက်လို့လားဉာဏ်တုံးလို့လားထင်ရတဲ့ပုဂ္ဂိုလ်ကြီးဉာဏ်ဉာဏ်လေးတွေ့သွားဉာဏ်ဉာဏ်သဘောပေါက်သွားတယ်ဉာဏ်ထက်ရင်ဉာဏ်ဉာဏ်သဘောပေါက်သွားဉာဏ်ဉာဏ်လေးတရားရတယ် တကယ်လို့အဲ့ဒီတဲ့ဉာဏ်ကဖြစ်မယ်ဆိုရင်အဲ့ဒီဖြစ်တဲ့ပုဂ္ဂိုလ်ကအတ္တမသာ15ရက်ဆိုတာထားလိုက်ဦးနဲ့ဘယ်လောက်ပဲအထုပ်မှလဲဆိုရင်တော့တတ္တဟံခုနှစ်ရက်ပဲအထုပ်တနည်းအထုပ်မှခုနှစ်ရက်ပဲတတ္တဟံခုနှစ်ရက်ကိုကာလပတ်လို့ဘာဝေယဖြစ်စီပွားစီညာအေဝံတတိဤသို့ဖြစ်ပွားစီလို့ရှိရင်ဖြစ်ပွားအထုပ်တဲ့ပုဂ္ဂိုလ်ဟာဒိဋ္ဌိဝဓမ္မေ ယခုမျက်မှောက်ဘဝ၌ပင်လျင်ပညာဝါဒတခုကိုဖြစ်စေတတိဥပါတိပေဥပါဒံကျွင်းကြံရှိနေရင်အနာဂမိတဝါအနာဂမိပုဂ္ဂိုလ်ဖြစ်စေဒိဋ္ဌိဝတ္တံမျက်မှောက်မှာဟောရတရားရနိုင်တယ်ဒါကြောင့်မို့ဉာဏ်အင်မတန်ထက်မြက်တဲ့ပုဂ္ဂိုလ်များကြတော့15ရက်တော့အားထုတ်ဖို့လိုသေးလားလိုပါဘူး ခုနှစ်ရက်တည်းလေခုနှစ်ရက်ပါခုနှစ်ရက်ဆိုတော့ကြည်စမ်းပါဒီတိပ္ပံတရားကတကယ်အားကိုးလောက်သလားအားကိုးလောက်သလားအားကိုးလောက်ပါဗျာခုနှစ်ရက်လောက်နဲ့ဆင်းရဲငြိမ်းနေဆိုတော့တကယ်ကိုအားကိုးလောက်တဲ့တရားဒါဘုရားရှင်ကိုတော်တိုင်းဝန်ခံပြီးတော့ဟောတာဘယ်သူဟောတာလဲဘုရားရှင်ပါဒီဘုရားရှင်ကိုယ်တိုင်ဟောတာဟောတာလေတုတ်တန်တွေလည်းပဲညာစွာမြတ်စွာဘုရားပြိတ္တကတော့မဟောတယ်အဲ့ဒီထဲမှာတကယ်ကိုရင်းရင်းဝဝဝန်ခံပြီးဟောတာလားဒီတုတ်တန်တွေ ဒီကိစ္စလုပ်တာ။ငါဘုရားဟောတာတဲ့ဒီကိစ္စတရားကိုလာတကယ်ယူသိနဲ့ကျင့်မယ်ပေါ်များအထုမယ်ဆိုရင်မင်းတို့ဉာဏ်အင်မတန်နှုတ်တဲ့ပုဂ္ဂိုလ်ဉာဏ်လေးတဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်နှစ်ဉာဏ်လေးတဲ့ပုဂ္ဂိုလ်ဘယ်နှစ်နှစ်လဲနှစ်ပါလေဉာဏ်အလေလာစားပုဂ္ဂိုလ်ဆိုခုနှစ်လားဉာဏ်အလေလာစားပုဂ္ဂိုလ်ဘယ်လောက်ခုနှစ်လားဉာဏ်ထင်ရတဲ့ပုဂ္ဂိုလ်ဆိုရင်ဘယ်နှစ်ရက်ဘယ်နှစ်ရက်ခုနှစ်ရက်အတွင်းမှာရနိုင်တယ်ဘယ်ဘုန်းကြီးတို့ယုံကြည်များဒီစေရဆိုတော့ပြည်ကြတော့ တကယ်ကြိုးစားမယ်ပြည်ကြတော့ပါအဲဉာဏ်ကလည်းအထက်မြတ်မယ်ပါရမီလည်းရှိမယ်ဆိုရင်ဟုတ်တယ်မလားအဲ့ဒါလေးကိုဘုန်းကြီးတို့ကျေးဇူးရှင်မာနီဆရာတော်ဘုရားကြီးကအဲ့ဒါလေးကိုဒီမှာဆောင်းဖို့လင်္ကာလေးပေးထားတယ်အဲ့ဒါလေးကိုစုကြည့်အောင်နော် တတိပဋ္ဌာန်ဓမ္မစက်ကိုတတိပဋ္ဌာန်ဓမ္မစက်ကိုဝန်ခံခြင်းနဲ့ဒုမြတ်စွာဝန်ခံခြင်းနဲ့ဒုမြတ်စွာဟောမိတ်ဘုံမာထုတရားကိုဟောမိတ်ဘုံမာထုတရားကိုဖြစ်ပွားစေတဲ့ရှင်လူမှာဖြစ်ပွားစေတဲ့ရှင်လူမှာဟောပေါ်ညာအထုတဲ့ပုဂ္ဂိုလ်ဒီမှာရှင်ပဲဖြစ်ဖြစ်ယံပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ပေါ့နော် ဖြစ်ပွားစေတဲ့ရှင်လူမှာဖြစ်ပွားစေတဲ့ရှင်လူမှာအလုံးကြာလျင်ခုနှစ်နှစ်နဲ့အလုံးကြာလျင်ခုနှစ်နှစ်နဲ့ယန္တာစေဖြစ်နိုင်ပါယန္တာစေဖြစ်နိုင်ပါအလုံးကြာရင်ဘယ်နှစ်နှစ်လဲခုနှစ်နှစ်နဲ့ပါဖြစ်နိုင်တာယန္တာဖြစ်နိုင်ပါယန္တာတော့ဖြစ်နိုင်တာလေအလုံးကြာလျင်ခုနှစ်နှစ်နဲ့အလုံးကြာလျင်ခုနှစ်နှစ်နဲ့ယန္တာစေဖြစ်နိုင် နိုင်ပါယဟန္တာစေဖြစ်နိုင်ပါဝေမှုကြံတောင်းနာခံလောက်တော့ဆွေမှုကြံတောင်းနာခံလောက်တော့ဆိုင်ရောက်မေရေဧကံပါဆိုင်ရောက်မေရေဧကံပါမိမိမှာဆွေးနွေးနေကြနေတော့မှအနာခံလောက်တော့ဖြစ်နိုင်တယ် မဖြစ်နိုင်ရင်နာခံဒါကြောင့်မို့ဆွဲမှုကြံတောင်းနာခံလောက်တော့ဆွဲမှုကြံတောင်းနာခံလောက်တော့ဆိုင်ရောက်မဲတဲ့ဧကံပံဆိုင်ရောက်မဲတဲ့ဧကံပံဉာဏ်သူဆိုလျင်ခုနှစ်ရက်နဲ့ဉာဏ်သူဆိုလျင်ခုနှစ်ရက်နဲ့ထို့ဖို့မဲ့ကိုရနိုင်ပါထို့ဖို့မဲ့ကိုရနိုင်ပါဉာဏ်ပညာထင်မြတ်တဲ့ပုဂ္ဂိုလ်ဆိုရင်အဲ့ဒီ အရဟတမေအရဟတဖို့အနာဂါမိနဲ့အနာဂါမိ ဒါတွေကိုရနိုင်သလားမရနိုင်ဘူးရနိုင်ပါဗျာဉာဏ်သူဆိုလျင်ခုနှစ်ရက်နဲ့ဉာဏ်သူဆိုလျင်ခုနှစ်ရက်နဲ့ဘုဖို့မဲ့ကိုရနိုင်ပါဘုဖို့မဲ့ကိုရနိုင်ပါရေရင်ခိုင်မာဝန်ခံခြင်းနဲ့ရေရင်ခိုင်မာဝန်ခံခြင်းနဲ့ဓမ္မစကိုဟောခဲ့ပါဓမ္မစကိုဟောခဲ့ပါဆိုပြရရင်ရင် ငါဘုရားဟောထားတဲ့ဒီတတိပဌာန်တရားကိုသာခေတ္တရိုးရိုးတည်တည်လိုက်လာပြီးကျင့်သုံးအားထုတ်ရင်အလုံးချရင်ခုနှစ်နှစ် အလယ်ကဆိုရင်ခုနကဉာဏ်ထက်တဲ့ပုဂ္ဂိုလ်ဆိုရင်ဘယ်လိုရတဲ့လဲရဲရဲခိုင်မာဝန်ခံချက်နဲ့ရဲရဲခိုင်မာဝန်ခံချက်နဲ့ဓမ္မစကူဟောခဲ့ပါဓမ္မစကူဟောခဲ့ပါနိဗ္ဗာန်လိုသူမယုံမှန်းနဲ့နိဗ္ဗာန်လိုသူမယုံမှန်းနဲ့မြတ်ဗျာကိုယုံကြည်ကမြတ်ဗျာကိုယုံကြည်ကတတိပဋ္ဌာန်ကိုတန်တံတတိပ ပဋ္ဌာန်ကိုတန်တံဉာဏ်ပွားစီယအမြံပွားစီယဘုပွားစီမှဘုပွားစီမှနိဗ္ဗာန်ယနိဗ္ဗာန်ယမုတ်ချငြိမ်းမှမုတ်ချငြိမ်းမှဒီလိုဘုန်းကြီးတို့ယောဂီများဘာမှတန်တရားပွားမနေဒီတိပ္ပံတရားကိုတကယ်ရိုးရိုးသေးသေးတကယ်အားထုတ်လို့ရှိရင် ဘုရားရှင်ကိုယ်တော်မြတ်ကြီးကလည်းဝန်ခံခြင်းနဲ့မဟုတ်ပဲဘူးလားဟုတ်ပါပါတကယ်လို့ရင်းရင်းရင်းရင်းပြက်ပြက်သားသားဉာဏ်လေးတဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်နှစ်ပဲအားထုတ်กว่าမင်းတို့ယဟန္တာဒီအောင်ပြင်နိုင်လေဉာဏ်အလေလက်စားဖြစ်တဲ့ပုဂ္ဂိုလ်ဆိုရင်ဘယ်နှလားလဲခုနှစ်လားအားထုတ်တယ်မင်းတို့ယဟန္တာဒီအောင်ဖြစ်နိုင်လေဉာဏ်ထင်းရတဲ့ပုဂ္ဂိုလ်ဆိုရင်ဘယ်နှရက်တယ်လဲခုနှစ်ရက်ပါဒီခုနှစ်ရက်အတွင်းမှာမိမိတို့ပွားများအားထုတ်လို့ရှိရင် ဉာဏ်နာတိအောင်မဖြစ်ဘူးလားဖြစ်ပါရဲ့ဗျာဒါကြောင့်မို့ဘုရားရှင်ကိုယ်တော်မြတ်ကြီးကသတ္တာတော်တတိပဋ္ဌာနာဒီကာယဝိညာစိတ်ဓာတ်ဓမ္မဆိုတဲ့တတိပဋ္ဌာန်တရားတို့ကိုဧဝံဤသို့ငါဗျာဟောကြားတော်မူအပ်သောနည်းအားဖြင့်တတ္တနာခொနည်းတို့ကလာပလုံပါဝိယဖြစ်စေပွားစီညာဧဝံတတိဤသို့ဖြစ်ပွားစေရင်တတ္တတို့ပွားညာအထုတဲ့ပုဂ္ဂိုလ်အားဒိဋ္ဌိဝါဓမ္မေမျက်မှောက်ဘဝ၌ပင်လျင် အညာဝါရတဘူဘုပစ္စည်းတတိဥပါတိတေလေဥပါဒံကျွင်းကြံရှိနေသေးလျင်အနာဂမိတံဝါနာဂမိကိုဘုပစ္စည်းဝိနံပလနံဣနပန္သောဘုတို့တွင်ဉာဏ်တရပလနတဘာဝသောဘုဗာတိကင်ကံမချွတ်ဤကံမှာဖြစ်မည်ဟုယုံကြည်အာတာကိန်းလေအာဖြင့်လူလန်းအပ်ပါ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည် ဘောဇာကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါသည်တည်းသာဓုသာဓုသာဓုရှင်ဒီသုတ္တမရပါရအောင်နော်ဒီစာပြေးနဲ့လိုက်ဆုံးကြအောင်နော် ဤသို့ပြုရာဤသို့ပြုရာဘုံညာကြောင့်မြတ်ဘုံညာကြောင့်ဆံမြဧကြီးဆံမြဧကြီးဣမေမြည်သည်ဣမေမြည်သည်ရွှေပြည်ထုတ်ချောရွှေပြည်ထုတ်ချောလမ်းမကောက်ပဲလမ်းမကောက်ပဲရောက်ရပါလိုရောက်ရပါလိုထိုဘဝထို ရှင်လေရလေရှင်လေရလေဒုက္ခဗိဒံဒုက္ခဗိဒံယမအပေါယမ သမျှမကံဟုသမျှမတွေ့ရပဲမတွေ့ရပဲမကောင်းဟုသမျှမကောင်းဟုသမျှမကြားရပဲမကြားရပဲသဗ္ဗဒိသသဗ္ဗဒိသမင်္ဂလာကိုမင်္ဂလာကိုဝေကတာဒိဝေကတာဒိရစေတော် ရစေတော်ယနေ့ယခုယနေ့ယခုပြုပြုသမျှပြုပြုသမျှမြတ်ဘာကကိုမြတ်ဘာကကိုယနေ့ယခုပြုပြုသမျှမြတ်ဘာကကိုဆိုတာကယနေ့ရှင်မင်းဆရာတော်ရဲ့ဆေရဲ့အရိဉ္ဇံတရားရှင်ရဲ့တရားစံပါတိဖြစ်မြောက်အောင်ကာယအာညာနာအာ ငွေအားဖြင့်ပြည့်တူတန်းရဆောင်ရကြလုပ်ကြရတဲ့ကုသိုလ်တွေမရှိဘူးလားရှိပါပါဘုရားအဲ့ဒီကုသိုလ်တွေရှိတယ်ခုတရားရိပ်တာတရားစကံဖွင့်ပြီးဆိုပြန်လို့လည်းပဲဒီမာတိကဝိပဿနာတရားတွေကိုအချိန်ပြည့်ကြည်ကြံပွားများအထုရတဲ့ဘာဝနာကုသိုလ်တွေရောမရှိဘူးလားရှိပါပါဘုရားတရားတွေကိုဟောကြားတဲ့တရားတော်တွေကိုလည်းနာကြားရတဲ့ကုသိုလ်တွေရောမရှိဘူးလားရှိပါပါနောက်ပြီးတော့လည်း ဒီမိမိတို့ပြုတဲ့ကုသိုလ်တွေကိုလည်းအမြတ်တမ်းဝေရတဲ့ပဋိဌာနာသူတော်ဘာပြုတဲ့ကုသိုလ်တွေကိုလည်းပဋ္ဌာန်မောရဏတာရုလူမောရဏကိုစုပါနေဒီကုသိုလ်တွေရောမရှိဘူးလားရှိပါတယ်ဗျ။နောက်ပြီးတော့မိမိတို့တရားတွေအားထုတ်နိုင်အောင်တရားအားထုတ်နိုင်အောင်အတွက်ဒီမှာကုသိုလ်ရှင်များအာယုစွမ်းသေစွမ်းဉာဏ်ဤအပြောရမကအေးလူတန်းထားတဲ့ကုသိုလ်တွေမရှိဘူးလားရှိပါတယ်ဗျ။နောက်ပြီးတော့ချိုးချိုးပုဂ္ဂိုလ်ကလည်းတောက်ရည်တန်ဘူးတွေ ချိုးချိုးပုဂ္ဂိုလ်အားလုံးမျိုးကိုစွန့်နိုင်တဲ့ဘက်ကလူတိုင်းကြတာလေခုအာယုသောလူတိုင်းတဲ့ပုဂ္ဂိုလ်များဆိုရင်လည်းဥမာနိမိသားစုနဲ့ဒေါမီဒီချစ်တိမိသားစုများအာယုသောနေတန်ဃာတော်များယောဂီတို့စင်များကိုစက္ကန့်တူတယ်နေနောက်နေ့မောတဲ့နေ့အချိန်မှာလည်းဒုက္ခမယိမိသားစုဥက္ကမောထွေးတို့ထက်ကယိမိသားစုအေးမောနေကမ္ဘောဒီးယားမိသားစုများနေပြီးတော့လည်းနေ့မောတဲ့နေ့အချိန်ကကလည်းမတန်ဃာတော်များယောဂီတို့စင်များအားလုံးစက္ကန့်တူတယ်နေ အဲဒီလိုကုသိုလ်ရှင်များလည်းလှူဒန်းနိုင်အောင်ယောဂီသူတော်စင်များလည်းအေးအေးဆေးဆေးအေးအေးချမ်းချမ်းပရိမောဒမရှိဘဲနဲ့တရားကိုကြိုးစားပြီးအားထုတ်နိုင်အောင်ဒီဆွမ်းဝေယဝဆဆောင်ရွက်ကြတဲ့ကုသိုလ်ရှင်တွေရှိဘူးလားရှိပါတယ်ဒါကြောင့်မို့အဲ့ဒီကုသိုလ်အစုစုတွေကိုဘုန်းကြီးတို့ဒီမှာစုပေါင်းပြီးတော့မိဘမှာစပြီးတော့ဝိညာဉ်များကိုမြတ်တမ်းပေးနေမှာနော် ဒါရောယနေ့ယခုယနေ့ယခုပြုပြုသမျှပြုပြုသမျှယဘာကဟုယဘာကဟုမိဘစေယမိဘစေယမြို့တဟာနှင့်မြို့တဟာနှင့်ကိုမဆောင်ကြကိုမဆောင်ကြကိုဆောင်နဂကိုဆောင်နဂအရင်စ၍အရင်စ၍ရှိသမျှလုံးစုံ ရှိသမျှအလုံးစုံဘုံ31ဘုံ31ဖြစ်ဖြစ်သမျှဖြစ်ဖြစ်သမျှဝိနည်းယဟုဝိနည်းယဟုရကြပါစေရကြပါစေေငါဝေတိေငါဝေတိယာသွေတာတုယာသွေတာတု စေသောသောစေသောအမြဲအမြဲအမြဲအမြဲရောမူကြလာကုန်သောမြာအမြာအမြာယော စေခေယံကင်းကြပါစေသိစင်ရဲ့ကင်းကြပါစေသိစင်ရဲ့ကင်းကြပါစေကိုယ်စင်ရဲ့ကင်းကြပါစေကိုယ်စင်ရဲ့ကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာဖြင့်ကိုယ်စိတ်နှပြချမ်းသာစွာဖြင့်မိမိတို့ခန္ဓာဝန်ကိုမိမိတို့ခန္ဓာဝန်ကို ဆောင်နိုင်ကြပါစေလွယ်ဆောင်နိုင်ကြပါစေအရာစေမျက်နာလေးအရာစေမျက်နာလေးအလုံးသတ္တဝါတွေအလုံးသတ္တဝါတွေယံကိညာပါစေဘေယံကိညာပါစေသိစေ ပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာဖြင့်ကိုယ်စိတ်နှပြချမ်းသာစွာဖြင့်မိမိတို့ခန္ဓာဝန်ကိုမိမိတို့ခန္ဓာဝန်ကို ဆောင်နိုင်ကြပါစေရွယ်ဆောင်နိုင်ကြပါစေရစေမျက်နာနေအရစေမျက်နာနေအလုံးတတဝါတွေအလုံးတတဝါတွေေယံကင်းကြပါစေေယံကင်းကြပါစေသိစင်ရဲ့ ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာဖြင့်ကိုယ်စိတ်နှပြချမ်းသာစွာဖြင့်မိမိတို့ခန္ဓာဝန်ကိုမိမိတို့ခန္ဓာဝန်ကိုွယ်ဆောင်နိုင်ကြပါစေွယ်ဆောင်နိုင်ကြ ပါစေသာဓုသာဓုသာဓုနောတရားနာပိတပေါင်းတော်ကောင်းတို့ဒီယနေ့နာကြားရတဲ့တိတဒေသနာတော်နာတဲ့အတိုင်းလိုင်းနာပြီးတော့ကိုယ်တိုင်ပေါင်းမြောက်အောင်ကြည်ကြပွားများအထုနိုင်ရပြီလေမင်္ဂလာရမကြောင်းတဲ့ကြီးသာသနာ့ဒုက္ခဝါဝါတွေကိုမင်္ဂလာရမဆရာတော်ကြီးများနဲ့အတူတည်းပြီးတော့သာသနာပြုနိုင်ကြတဲ့ မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။ဘယ်လိုမှမရှိပါဘူး။